ဒီနေ့2021ခုနေ့မိုက်လ19ရက်တောက်ကြနေ့သမရစကုဗေရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်ပိုင်း135ပြိဿသမုပ္ပါတရားတော်သင်ကြားပို့ချခြင်းပြိဿသမုပ္ပါတရားတော်ဘုန်းကြီးတို့ပြောလာပါတယ်ဒီပြိဿသမုပ္ပါတရားတော်တွေကိုဘုန်းကြီးတို့အနှစ်ချုပ်ကြည့်ရင် သက်ရှိတ attva တွေမှာကြည်လိုက်ရင်လည်းဘာပဲတွေ့လဲဆိုတော့အကြောင်းနဲ့အကျိုးပဲတွေ့တတ်မဲ့အရာတွေကြည်ရင်လည်းအကြောင်းနဲ့အကျိုးပဲရှိတာပဲဒါကြောင့်ဘယ်ရာပဲဖြစ်ဖြစ်တူတယောက်ကဖန်ဆင်းလို့ဖြစ်လာတာလည်းမဟုတ်ဘူးအကြောင်းမရှိဘဲနဲ့အလိုလိုဖြစ်ပေါ်လာတာလည်းမဟုတ်ဘူးဆံရဆံရအကြောင်းတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတွေပဲလို့ဒါကိုဟောတာပဲပြိဿနုဘော ပြီးတော့သက်ရှိပဲပဲဖြစ်ဖြစ်တက်မဲ့ပဲဖြစ်ဖြစ်ဘုန်းကြီးတို့တလောကလုံးမှာရှိတဲ့အရာတွေကိုကြည်လိုက်ပါပဲတွေ့အကြောင်းကျိုးဒါပဲဖြစ်တာပဲဒါပဲရှိတာပဲဒါလေးသဘောပေါက်ဖို့ပါဒါပေမဲ့ဒီပြိဿသမုပ္ပါတရားတော်မှာကျတော့ဘုန်းတော်ကအစ္ဆဒတရားဝေပရဏပြုဟောတာဘုန်းတို့ပဋ္ဌာန်းလိုပါတော့ကျတော့အစ္ဆဒကိုဗိဒါကိုပရမကိုပညာကိုဒါတွေဟောသွားတယ်ဒီပြိဿသမုပ္ပါတရားကျတော့အစ္ဆဒ တရားဟောတယ်အဓိကနော်ဗရဏပြုဟောတယ်ပရမတ္တတရားဗရဏပြုတယ်ဒီလိုဟောမှတ်ထားပါသက်မဲ့ဗဟိတတရားတွေကိုဒီနေရာမှာဗရဏပြုဟောခဲ့ပါဘာကြောင့်လဲဆိုတော့သက်မဲ့တရားတွေကတဘောကတဘောပြောင်းသွားကျင်လည်သွားတာမျိုးဆိုတာမရှိဘူးပြီးတော့ တမဲ့တရားတွေကတန်တရားကလွတ်မြောက်သွားတယ်လို့ပြောလို့လည်းမဖြစ်နိုင်ဘူးဗျာတမဲ့တရားတွေဟာဆင်းရဲဒုက္ခခံစားနေတယ်ဒီလိုပြောလို့လည်းမဖြစ်ဘူးဒါကြောင့်တမဲ့ဗေဒတရားကိုပြိဿသမုပ္ပါတရားတွေမှာထည့်မောခဲ့ဘူးလို့ဒီလိုလေးမှတ်ထားမယ်နော်အရေးကြီးတာကတော့ဘုန်းကြီးတို့ကိုယ်တန်တာမှာ ဖြစ်နေတဲ့တက်ရှိယုံ nant တရားတွေဖြစ်စဉ်တွေဖြစ်ပါတယ် ဒီယုံနံတရားတွေမပြုတ်ဝိမထားရင်ထကထကထကဖြစ်ပြနေတဲ့တန်တရားတွေအမြဲကျင်လည်နေရမယ်။ညသောပြင်နေကြတဲ့ဘဝတွေရောက်ပြီးဆင်းရဲတို့ကခံစားနေရတယ်။နေကြတဲ့ဘဝတန်တရားကအဲ့ဒီလိုဖြစ်နေတော့နေကြတဲ့ဘဝတန်တရားမလွတ်မြောက်နိုင်ဘူးပေါ့ဗျာ။ဒါကြောင့်ဒီယုံနံတရားတွေကိုဘာလို့ရမလဲဉာဏ်နဲ့သိအောင်ကျင့်ရမယ်။ကျင့်ပြီးတော့ပြုပြင်ပေးရမယ် အဲ့ဒီလိုပြုပြင်ပေးလိုက်တစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်လာမယ်ရင့်ကျက်လာပြောဗာပြန်တန်တရားဘောကလွတ်မြောက်သွားမယ်ပေါ့ဗျာတန်တရားဘောကမလွတ်မြောက်သေးရင်တောင်မှဉာဏ်နဲ့သိအောင်ကျင့်ပြီးပြုပြင်ပေးနိုင်ရင်ညင်းတဲ့ဘောတွေရောက်ပြီးတန်တရားထဲမှာနေရပေမဲ့လို့အထက်ပြောချမ်းသာတာနေနိုင်တာပေါ့ဗျာဒါကြောင့်ဘုရားကသက်ရှိယုံ nant တရားတွေဖြစ်စဉ်များကိုဉာဏ်နဲ့သိအောင် ကျင့်ပြီးတော့ပြုပြင်ပေးဖို့ဒီပရိသတ်သမုပ္ပါဒတရားတွေကိုဟောခဲ့တာပရိသတ်သမုပ္ပါဒတရားတွေကိုကျင့်ကြံအထုတ်လို့ဉာဏ်နဲ့သိနာနဲ့သိနာနဲ့သိနာလည်းမယ်ဆိုရင်ဘာဖြစ်လာမလဲယုံမှတန်တရားဝိသကိစ္စတွေမဖြစ်ပါဘူးအယူဆမှားတဲ့မိစ္ဆာဒိဋ္ဌိလည်းမဖြစ်ဘူးပေါ့ဗျာအခြားကိလေသာလည်းမဖြစ်ဘူးဒါကြောင့်တိစ္ဆသမုပ္ပါဒတရားတွေကို ဉာဏ်နဲ့သိအောင်ကျင့်ဖို့အကုန်လုံးဘုန်းကြီးပါဘူးအရေးကြီးတယ်လို့မှတ်ထားဘုရားဝိဇာပိဇာသင်္ကာရမတိမှုကြောင့်ကုသကအကုသကနဲ့ပြုလုပ်ခဲ့တယ်အင်္ဂရပိဇာဝိညာဏံဒီကုသကံနဲ့အကုသကံနဲ့ပြုလုပ်ခဲ့တဲ့အတွက်ဘဝတည်းမှာပရိသဝိညာဉ်စိတ်တွေဖြစ်တယ် ဒီလိုလေးအစဉ်တိုင်းဟောသွားအဲ့မှာထပ်ပြောချင်တာတော့အင်္ဂုတ္တတတိယအုပ်မှာပရမဘဝသုံးမှာဘာဟုတ်တာလဲဆိုတော့ကမ္မခိတဝိညာဏဘိဇာတနာတိနေဝဒီဘဝတိပရိဒဏိစိတ်ဝိညာဉ်ဖြစ်ပုံကိုလဲတဲ့မျိုးစိရေဆိုတဲ့အတွက်အပင်ပေါက်တာနဲ့တူတယ်ဆိုမိတ်တာ ကုသကအကုသကစေနာတွေပြုလုပ်မှုကလယ်နဲ့တူတယ်ကုသစေအကုသစေပရိသနေစိတ်ကမျိုးစင်းနဲ့တူတယ်တဏှာကတော့ဆွတ်ဆိုတဲ့ရင်နဲ့တူတယ်ဒီလိုမိတ်တာရောကံလေးကျိုးပေးဖို့အတွက်ဘုန်းကြီးတို့သမင်ဂိတာ၄မျိုးဆိုတာရှိတယ်ပရမသောစေရနာသမင်ဂိတာပေါ့ ဘာကံပဲပြုလုပ်ပြုလုပ်ပြုလုပ်တော့မှာပဲဖြစ်ဖြစ်ပြုလုပ်ဆဲမှာပဲဖြစ်ဖြစ်ပြုလုပ်တော့ပြုလုပ်ဆဲမှာစိတ်စေနာနဲ့ဒီကံတွေကို ပြုလုပ်နေရင်ဒါစေတနာနဲ့ပြည့်စုံတာပဲဒါကိုစေတနာတမင်ဂိတာလို့ခေါ်တယ်အဲ့ဒီစေနာကဘုန်းကြီးတို့မရင်ကျက်သေးမပြည့်စုံသေးအကျိုးမပေးဘူးဗျစေနာတွေအရှင်ဝမပြတ်ဖြစ်နေတဲ့ခါကျတော့ ရင့်ကျက်လာတယ်ပြည်စုံလာတယ်အကျိုးပေးဖို့အကြောင်းကံနဲ့ပြည်စုံနေတာမျိုးကိုကမ္မတမင်ဂိတာလို့ခေါ်တယ်။နော်တမင်ဂိတာလေးမျိုးမှတ်ထားမယ်နော်။နောက်တစ်မျိုးကတော့ဗာလဲဆိုတေဂန္ဓိကာလမှာအဲ့ဒီကံတွေမပြတ်ပြုတ်လောက်ထားတဲ့အခါကျတော့အကြောင်းကံတွေပြည်အဲ့ဒီကံတွေကတေဂန္ဓိကာလကျတော့အကျိုးပေးမဲ့လူဘုံဆိုလူဘဝလူနမိတ်ပေါ့နတ်ဘုံဆိုနတ်ဘဝနမိတ်ဘယ်ဘုံဆိုဘယ်ဘဝဘယ်နမိတ် ဒါကိုကံနမိတ်ကမ္မနမိတ်ဂတိနမိတ်အဲ့ဒီနမိတ်သုံးမျိုးမျိုးတွေကတစ်မျိုးမျိုးထင်ရှားလာအဲ့ဒါကိုဥဋ္ဌာဏသမင်္ဂိတာလို့ခေါ်တယ်ဘုန်းကြီးတို့ယန္နာမဖြစ်သမျှတော့ဒီတဏှာကရှိနေတယ်ပုရုဇဉ်တွေဆိုပို့ပြီးတော့ဒီတဏှာကအကောင်ဘာဖြစ်လဲဆိုမြင်သမျှကြားသမျှ အနံ့ရသမျှစားသမျှတွေးထိသမျှကြံတွေးမှုမှန်သမျှအကောင်းထင်လာရင်ဘာဖြစ်လဲလိုချင်တာပဲလိုချင်တဲ့နှစ်သက်တဲ့အဲ့ဒီလိုပဲလိုချင်နှစ်သက်တဲ့သဘောမျိုးလိုပဲဒီတေကနေနမိတ်တွေထင်လာတယ်ခုပြုလုပ်ထားတဲ့ကံနဲ့နမိတ်ကထင်တာနော်အဲ့ဒီနမိတ်ထင်လာအဲ့ဒီနမိတ်ကိုလည်းနှစ်သက်စရာလို့ထင်အာယုန်နမိတ်ကိုတဏှာตายရတာပဲ အဲ့ဒီဒေဂဏိကာလမှာအဲ့ဒီဆွဲလန်းတဲ့နမိတ်အာယုံကိုဆွဲပြီးတော့ဘဝတပရိသန်ရဲ့ဝိညာဉ်စိတ်ကဖြစ်လာအကျိုးဘဝဖြစ်လာတော့ဒါကဝိပါကတမင်ခိတာလို့ခေါ်တယ်။တော့ဒီပရိသန်ရဲ့စိတ်ဖြစ်တယ်ဆိုတာကဝိညာဏပစ္စဝိဇာပစ္စသင်္ခါရသင်္ခါရပစ္စဝိညာဏနော် ပရိသန်နေစိတ်ဖြစ်ရင်တော့ဉာဏ်နဲ့စိတ်စိတ်တွေကေကုန်ပါတော့ဗောဗျာရုပ်တွေဒါပေမဲ့စိတ်ကတော့ဒီနေရာဗြဟ္မကြတော့ဗောနော်ဒါကြောင့်ဘုရားကတာဂရောကတန်ယုံမှာစိတ်တေနာနိယတိလောကောလူတွေတတ္တဝါတွေဆိုတဲ့လောကကြီးကိုစိတ်ကဆောင်းနေတယ်စိတ်တေနာပฏิကတတိဒီစိတ်ကပဲလိုရာကိုဆွဲနေနေတယ် ကောင်းတဲ့ဆရာကောင်းတာကိုဆောင်းတာပေါ့ဗျာဘုန်းကြီးတို့စိတ်ကောင်းနှလုံးကောင်းရှိရင်ကြည်လိုက်ပါနော်ဘုန်းကြီးပဲဖြစ်လူဖြစ်ဖြစ်စိတ်ကောင်းနှလုံးကောင်းရှိရင်လူချင်းတန်းကျင်တဲ့စိတ်ပေါက်တယ်သီလဆောက်တည်ခြင်းနဲ့စိတ်တွေပေါက်တယ်တရားနာခြင်းနဲ့တရားအထုတ်ခြင်းနဲ့ဘုန်းကြီးတို့တရားသင်ခြင်းနဲ့ဒီစိတ်လေးတွေဖြစ်တာဒါကောင်းတဲ့စိတ်ကကောင်းရာကို ဆောင်တဲ့သဘောပဲ။ဩစိတ်တညံနေမကောင်းတဲ့စိတ်တွေဝင်လာရင်တော့မကောင်းရာဆောင်လာတယ် ဟောစေကောမရှိတော့ပါနဲ့တတ်ဖို့ဝင်မလေးခိုးဖို့ဝင်မလေးဘူးဖြက်စီးဖို့ဝင်မလေးဘူးအနိုင်ကျင့်ဖို့ဝင်မလေးဘူးပေါ့ဒါစိတ်ကနေဆောင်သွားတာပဲစိတ်ကသူ့လိုရာကိုဆွဲဆောင်နေတတ္တဝါတွေကစိတ်ဆွဲဆောင်ရာကိုလိုက်လုံနေရတာပဲဒါလေးမှတ်ထားမယ်ဒီတော့ကိုကစိတ်ကိုလွတ်ထားရင်တော့မကောင်းတာတွေပဲဆွဲဆောင်ရတာခံရတာများတယ်ဘုံညောလူကပြန်လွတ်မထားစေချင်ဘူး ကိုနိုင်သမျှလေးတွေလုပ်ရမယ်ဟာသူ့လိုချလွိ့တော့မကောင်းတာကြီးချက်လုပ်ပြီးတော့မကောင်းတာကြီးချက်ပြောပြီးအဲ့လိုတွေဖြစ်တယ်ဒါကြောင့်စိတ်ဆိုတဲ့တရားလေးတစ်ခုအလိုသို့တတ္တဝါအလုံးကအစဉ်တတိုင်းလိုက်ပြီးနေကြတယ်လို့ဘုရားဟောခေါ်တာမှာတတ္တဝါဆိုဒီနေရာမှာယုံနံတရားအလုံးပေါ့ဒါကိုတတ္တဝါခေါ်တယ်ဒီယုံနံတရားဆိုတဲ့တတ္တဝါတွေဟာစိတ်အလိုကိုလိုက်နေကြတယ် ဒါကြောင့်သင်္ခါရပစ္စဝိညာဏဝိညာဏပစ္စယနာမရူပံပရိဒဏိဝိညာဉ်ပရိဒဏိစိတ်တီးတာနေပြိုင်နဲ့နောက်ကနှံရုပ်တွေကတွဲပါလာတယ်ဗျဒါကြောင့်ဝိညာဉ်ဝိညာဏပစ္စယနာမရူပံအင်းစိတ်ဖြစ်လိုက်စေတသိက်ကလည်းဖြစ်တော့ဟောဗျာစိတ်ဖြစ်လိုက်ယောဂလည်းဖြစ်တော့ဒါဝိညာဏပစ္စယနာမရူပံနာမရူပံပစ္စယနာသလာယနံနာယုတ်ကြောင့်အာယနာ6ပါးဖြစ်တယ် ဒါလေးတော့နည်းနည်းခက်တယ်ဒီဟိုဂျန်နဲ့အရာနည်းနည်းပါပါလွယ်သေးတယ်ဒီအကြောင်းအရာကြတော့တကယ်ဟိုဘုရားလောင်းလို့လို့တကယ်အဲ့ဒီအတတော်ကောင်းတို့မှာရှင်းရှင်းလင်းသိနေဒါကြောင့်ဘုန်းကြီးခဏပြန်ပြောပါမယ်ဒီအကြောင်းအရာပရမပရမနာယုတ်ကြောင့်နာယုတ်ကြောင့်အာယနာသလာယနာဖြစ်တယ်ဆိုယုတ်ကယုတ်အာယနာရှိတယ်နာအာယနာရှိတယ်ပေါ့နော် စကိုင်းနာသောတာယနာခန္ဓာယနာဇေဝယနာကာယယနာဒါကယုတ်အာယနာမနာယနာဒါနံအာယနာပေါ့အဲတော့နာယုတ်ကြောင့်ပထမဆုံးယုတ်အာယနာဖြစ်ပုံပြန်ပြီးအချင်းချုပ်ပြောပါတက်ရှိယုတ်တရားနာမရှိရင်စိတ်မရှိမဖြစ်ဘူးဗျအဲဒါလေးမှတ်တော့နော်မျက်စိနားလေမျက်စိရဲ့နားရဲ့နှာခေါင်းရဲ့ရှားရဲ့ကိုယ်ရဲ့ဒီအာယနာ၅ပါးနံတရားတွေရှိလို့ဖြစ်တာနော်နံတရားကြောင့်မို့ ဒီပတာရငါးပါးဖြစ်လာတာနောက်တာကနန္တရားကြောင့်ယုတ်၅ပါးဒီအာယနာ၅ပါးယုတ်အာယနာ၅ပါးဖြစ်တယ်။ယုတ်တရားကြောင့်ဒီယုတ်အာယနာ၅ပါးပတာရယုတ်အာယနာ၅ပါးဖြစ်ပုံဒီမျက်စိနားလေးကကိုဆိုတဲ့ဒီအကြည့်ယုတ်လေးတွေကသူ့ကြံမဖြစ်ဘူး။ဓာတ်ကြီးလေးပါမှီပြီးဖြစ်တယ်။ယုတ်ချမ်းနေခေါ်တယ်။ဓာတ်ကြီးလေးပါမရှိရင်သူမဖြစ်နိုင် ။ဒါကြီးလေးပါမိပြုဖြစ်ရတဲ့ရုပ်ကြောင့်မို့ဒီပတာတော်၅ပါးဖြစ်တယ်။နောက်ဇီဝိတရောအသက်ရှင်တဲ့ရုပ်ကြောင့်မို့လဲဒီပတာတော်၅ပါးထပ်ထပ်ထပ်ထပ်ဖြစ်နေ။ဒီရုပ်တရားမျက်စိကဆက်လက်ဆက်လက်မြင်နေရတော့အာရတွေစားပေးခြင်းကြောင့်မို့လဲဒီပတာတော်ရောမျက်စိကလည်းကြည်လင်းလာတယ်။နားလည်းကောင်းလာတယ်။မစားမတော့ပဲနေပါလားဒီရုပ်တရားပြည့်စည်ပြီပဲအသက်ဆက်တော့အဲ့ဒါကိုပြောတယ်နော်။ ဒါကတော့နာယုတ်ကြောင့်ယုတ်အာနာဖြစ်ပုံအချင်းချင်းမှတ်ထားမယ်နော်နောက်နာယုတ်ကြောင့်မနာယနာဖြစ်ပုံနော်ကုသဏမှာလောဘစတဲ့နန္တရားတွေတတ္တစရတဲ့လောဘစရအကုသိုလ်နန္တရားတွေပေါ့ဗျာတတ္တစရတဲ့ကုသိုလ်နန္တရားတွေဖတ္တစရစတဲ့အတုဖြစ်ပဲနန္တရားတွေကြောင့်ကိုမနာယနာဖြစ်တယ် မိယာဟရယဝုထုယောက်ကြောင့်ကိုဒီမနာယနာဖြစ်တာအဲ့လိုမှတ်ထားဒါတော့နာယုတ်ကြောင့်မနာယနာဖြစ်တယ်ဒီလိုလေးပဲတာမမှတ်ထားပါဗျာနည်းနည်းချင်းနည်းနည်းချင်းနားထောင်တော့သူမှတ်မိတော့ဒါတွေကတော့တကယ်ကိုအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်လူတွေဆိုရင်တော့ပုံမြင်လွယ်တာပေါ့လေတာမပုဂ္ဂိုလ်ကြတော့နားလည်းပေါ့သဘောပေါက်ဖို့နည်းနည်းခက်တယ်အဲ့တော့နာမရူပပြတာတာလာရင်နာတာလာရင်နာပစ္စယဖတ်တော့ဟောမနေ့ကဘုန်းကြီးတို့ နန္ဒဘောဝါဒသုတ်ရှင်နန္ဒကဓမ္မဂရိက ရှင်နန္ဒကကဒီတရားတွေဟောတာနော်မနေ့ကျလည်းဒါဌာနာပါပဲဒါတွေပဲပြန်ပြောရတော့ဒီချိန်မှာသူကဖတ်တာအတွေ့အထိဖတ်တာလေးဆက်ဆက်ကသုတ်တံကိုကြည်လိုက်မှတ်မိမယ်နော်အဲ့ဒါဘုန်းကြီးခဏပြောတယ်ဆက်ဆက်ကသုတ်တံနဲ့တူတူပဲကိုယ်ခန္ဓာကမျက်စိနားလျာကိုယ်စိတ်ဒါကကိုယ်တဏ္ဍမှာရှိတဲ့တွေ့အစ္စတိကာယနာခေါ်တယ် ဘေးမှာမြင်ရတဲ့အစင်းတို့အတန်တို့အနံ့တို့အရာသာတို့စားစရာတို့အတွေ့အထိတို့ကြံတွေးစရာဒါကအပြင်ဘက်မှာရှိတဲ့အတွက်ဗဟိတာယနာခေါ်တယ်အဲတော့တခုချင်းပြောရရင်ဒီမျက်စိနဲ့ဒီမျက်စိနဲ့အစင်းပေါ့ဒီနှစ်ခုပေါင်းစုံ တိုက်ဆိုင်မိရင်ကြောင့်ဘာဖြစ်လာလဲမြင်သိစိတ်ဖြစ်တယ်အဲ့ဒီသုံးမျိုးကိုသက္ကုံစာပြိဿ ရူပေစာဥပေစတိစကုဝိညာဏဒီမျက်စိအကြည့်ယုံလေးရဲ့အစင်းအာယုံလေးရဲ့ဒီနှစ်ခုပေါင်းစုံတိုင်းပြီးတိုက်ဆိုင်ပြီးမြင်သိစိတ်ဖြစ်တာအဲ့ဒီသုံးမျိုးပေါင်းစုံပြီးတဲ့အချိန်မှာဖတ်တာဖြစ်တာပဲဒိဏံတဂတိဖတ်တော့ဒါဘုန်းကြီးတို့ပထမကိုယ်စိတ်ထဲမှာမှတ်ထားလိုက်ခန္ဓာကိုယ်မှာရှိတဲ့အရာ6ပါးဓာတ်6ပါးပေါ့မျက်စိနားလျာကိုယ်စိတ်ဒါက ကိုယ်ခန္ဓာကိုယ်မှာရှိတဲ့အတွက်ဣဇတိကဟိနာ6ပါလို့ခေါ်တယ်။အာယုံ6ပါဒါဗိဓမှာပြင်မဲ့မှာရှိတဲ့အတွက်ဗိရဒိုင်နာ6ပါလို့ဒီလိုမှတ်ထားမယ်။အဲဒီဆသကတုတ်တာနေတဲ့အသေးမှတ်ထားမယ်။ဒါဆိုရင်ဒီဖတ်တဝေနာတနာဖြစ်ပုံနဲ့အမြဲတမ်းလွဲတယ်။နောက်မလို့ရင်ဒီပြိဿသမုပ္ပါတရားတော့ပြန်ပြန်ကြည့်နေရတယ်။နည်းနည်းခက်တယ်ပေါ့လေ။ဒါကတော့ကိုကတွေးနေကြမြင်နေကြပါလေ။မနေ့ကြတဲ့ဒီနန္ဒဂောဝါရတုတ်က ဒါပဲပြန်ပြောရမှာပဲနော်ပရမကိုယ်ခန္ဓာကိုယ်မှာရှိတာကိုအစ္စဒိကရတာအာယနာနဲ့ထွာတာအတူတူပဲနော်စက္ခန္ဓာသောတိုင်းနာဂာနာနာစေဝိုင်းနာကာယနာမနာယနာဒါပဲအဲ့ဒါကခန္ဓာကိုယ်မှာရှိတဲ့အတွက်အစ္စဒိကရနာအစင်းအတန်အနတ်အရသာအတွေ့အထိကြံတွေးစရာဒါတွေကတော့ဗိဓာတဏ္ဍာမှာဖြစ်တဲ့အတွက်ဗိဓာယနာ6ပါး ဣဇတိကရဏနဲ့ဗေဒာရဏအကြောင်းတိုက်ဆိုင်ကလို့ပေါင်းစုံပြီလားလို့ဒီနေရာမှာတော့စက္ခုနဲ့ယူပါယူမပြောကြအောင်ပေါ့ဗျာအခုကပြောနေတာကမျက်စိမှာဝိညာဉ်ဖတ်တာဝိညာဉ်ဒါတွေဖြစ်ပုံကိုပြောနေဆိုမျက်စိနဲ့အစိမ့်ယူပါလုံးဆင်းယူပါယုံလေးအကြောင်းတိုက်ဆိုင်ပေါင်းစုံပြီလားတခါကျမြင်သိစိတ်ဖြစ်သွားတယ်ဆက်အဲ့ဒီ မျက်စိကြည်တာလေးရဲ့ဆင်းယူပါယုံပေါင်းဆုံးပြီးတော့မြင်သိစေဖြစ်တဲ့ဒီသုံးမျိုးဖြစ်တဲ့အချိန်လေးကိုတိဏ္ဏသင်္ကတိဖတ်တော့စေတသိက်အတွေ့အထိဖတ်တာဖြစ်တာလို့ပြောတယ်။ဒါဖတ်တာတာလိုင်းနာပစ္စယဖတ်တော့ဒီမှာတော့ပြောတာဒီယူပါယုံအာယုံ6ပါးနဲ့ဝင်6ပါးကြော်သွားပြီးတော့ဘာပြောလဲဆိုဖတ်တာကိုကြော်ပြောသွားတယ်ဖတ်တာပြတာလိုင်းနာပစ္စယဖတ်တော့ ဒီဆတ်စကသုတ်တံပို့ရှင်းတယ်အဲဒီပရိစ္ဆသမုပ္ပါတရားတော်ကြာကြည့်လိုက်အာယုန်နဲ့ဝိညာဉ်စိတ်ကိုကြော်သွားတယ်အဓိကမျက်စိနဲ့အာဒီမှာသက္ကုတံဖတ်တာအဲ့ဒီထီအောင်သွားသွားပြုနော်မျက်စိကြောင့်မျက်စိကြောင့်ကိုဖတ်တာအတွေ့အထိဖြစ်တယ်တာလိုင်းနာဖြစ်ဖတ်တာဖြစ်ရဖတ်တော့နော်အာယနာ6ပါးသက္ခာယနာသောတာယနာဂာနာယနာဇေဝယနာကာယနာနော် မျက်စိကြောင်းကိုမျက်စိကိုအကြောင်းပြုပြီးတော့အတွေ့အထိဖတ်တာလေးဖြစ်တယ်အာယုံကိုယူပါယုံကိုတွေ့ထိပေးတဲ့ဖတ်တာလေးဖြစ်တယ်တကယ်တကယ်ဖြစ်စဉ်ကဒီတိုင်းတော့ဒီတိုင်းမှတ်တာဒွါရရဲ့အာယုံရဲ့ပေါင်းစုံပေါင်းစုံရောက်ဝိညာဉ်ဖြစ်ပေါ်ဝိညာဉ်ဖြစ်ပြီးမှဒီဘက်ကဖတ်တာဆိုဖြစ်တယ်ဒါပေမဲ့လို့ဒီမှာတော့ပရိစ္ဆသမုပ္ပါတရားတော်မှာじゃတာလာနာဖြစ်เสียဖတ်တော့ဒီလိုဟောသွားတယ်အဲ့လိုမျိုး နော်သူကအာယုံနဲ့ဝိညာဉ်စိတ်ကိုထားခဲ့တာအဓိကနော်မျက်စိကိုမျက်စိကထင်ရှားတာမျက်စိကထင်ရှားတော့မျက်စိကိုရှုမှတ်ခိုင်းတာပါပဲနော်ပြီးတော့မျက်စိကတွေ့ထိမျက်စိကိုအာယုံကတွေ့ထိပေးလိုက်တဲ့အခါကျစိတ်တိတ်အတွေ့ထိဖတ်တာလေးဖြစ်လာတာအဲ့ရနေပါဆက်အောင်လဲဖတ်တာပစ္စယဝေဒနာဒီဖတ်တာလေးကကောင်းတဲ့အာယုံတွေ့ပြီးရင်နောက်ကဒုက္ခဝေဒနာလာနိုင်တယ် ဖတ်တာလေးကမကောင်းတဲ့အာယုံကိုတွေ့ထိပေးလိုက်ပါဖြစ်မလဲဒုက္ခဝေဒနာပေါ့ဖတ်တာလေးကကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်တာမန်လေးတွေ့ထိပေးလိုက်ရင်ဘာဖြစ်မလဲဥပိ္ပခဝေဒနာပေါ့အဲဝေဒနာဖြစ်ပါဒါမျိုးမှတ်ထားမယ်နော်သူကအဲ့ဒီလိုဒီအစီအစဉ်တိုင်းဖြစ်သွားပဲဒါဒီနေ့ပြီးခဲ့တဲ့ဟာတွေဘုန်းကြီးအကျဉ်းပြန်ချုပ်ပြောလိုက်တာအခုဆက်ပြောမှာပါလေဆိုတော့ကိုယ့်ရဲ့နာနေပြီးတော့ဝိညာဉ်ဖတ်တာ ဒီလိုဆိုရင်တော့ဒီပရိစ္ဆသမုပ္ပါတရားတော့ဆိုရင်တော့သာလာရင်လာပစ္စယဖတ်တော်နော်ခန္ဓာဆက်ဆက်ခိုင်နာပစ္စယဖတ်တော်ဆက်ခိုင်နာအတွက်ပြီးသွားပြီစက္ခုနော်မျက်စိကြောင်းဖို့မျက်စိကြောင်းပြုပြီးစေစေတသိက်အတွေ့အထိဖတ်တာလေးဖြစ်တယ်ဒါသာလာဒါဆက်ခိုင်နာပစ္စယဖတ်တော်သောတာရဏပစ္စယဖတ်တော်ဒီနာကြောင်းပြုပြီးတော့ အတန်အာယုံကိုတွေးထိတဲ့သောတာတန်ဖတ်တာဖြစ်တယ်ဒါလေးပြောသွားတော့ဒီမှာတော့ဘုန်းကြီးတို့ဒီသိပ္ပံပညာနဲ့ပတ်သက်ပြီးတော့ဒီဒကာကြီးတော့ဘုံနားလဲမှာဘယ်လိုဒီမှာစာရုပ်ပါတာအတန်ဖြစ်ပေါ်လာရင်လေလိုက်နဲ့ပေါင်းရင်တစ်စက္ကန့်မှာပေ1100လောက်နှုံနဲ့ပြန့်သွားတယ်လို့သိပ္ပံဆရာကြီးဆိုတယ်တဲ့ဒါတော့ပဂရိတန်သွားနှုံပေါ့ဗျာဒါအားနဲ့တွင်းပြီးပြောလိုက်ခုဘုန်းကြီးတန်ကိုဒီကမ္ဘာလုံးကပြန့်နှံ့သွားတော့ဒါနဲ့ကြဟွန်း အဲတော့ဒီနားနဲ့အတန်ခုနကမျက်စိနဲ့အစင်းတွေ့လာရင်မနက်ကရှင်နာနန္ဒကမိနာကမျက်စိမှာလည်းမမြဲတဲ့သဘောဆင်းရဲတဲ့သဘောမြင်အောင်မှအစင်းမှာလည်းမမြဲတဲ့သဘောဆင်းရဲတဲ့သဘောမြင်အောင်မှမြင်သိစိတ်မှာလည်းမမြဲတဲ့သဘောဆင်းရဲတဲ့သဘောမြင်အောင်မှမနက်ကရှင်နာနကဒါမိန်အဲ့လောက်တည်းမှမလားမဟုတ်ဘူးဒီမျက်စိပေါ်မှာငါမျက်စိလေးပဲ ငါအစင်ဒီအစင်အာရုံနဲ့ငါသားလေးပဲငါသမီးလေးပဲဒီလိုငါလာမတဏှာကွာအောင်လည်းမှတ်ရတယ်မာနကွာငါမျက်စိပဲငါမြင်နေဒါငါသားလေးပဲစာရီလို့ပေါ့ငါမြင်နေငါပဲသူပဲထင်နေမာနလည်းကွာအောင်မှငါသူတို့ကယောက်ျားမိန်းမဒိဋ္ဌိကွာအောင်လည်းမှတ်လဲအတ္တကောင်ဝိညာဉ်ကောင်ကွာအောင်လည်းမှတ်ရမယ်သူကအဲ့လိုပြောတာဒါရပြောနေတော့ဗျာဒီ ဖတ်တာဆိုတာတော့မြင်သိစိတ်ဆိုတာအကြောင်းမဲ့ဖြစ်ပေါ်လာတာမဟုတ်အကြောင်းအကျိုးဆက်ဆက်ဖြစ်ပေါ်လာတဲ့သဘောတရားပဲအဲ့လိုမြောင်မှတ်ခိုင်းတာပဲအကြောင်းအကျိုးဆက်ဆက်ဖြစ်ပေါ်လာတဲ့သဘောတရားမြောင်မှတ်မှတ်လိုက်ရင်ဒီတရားပေါ်မှာတန်တရားတွေလို့လို့ကင်းသွားတာပဲနော်ဘယ်သူမှဖန်ဆင်းတာမဟုတ်အကြောင်းမဲ့တက်တက်ဖြစ်တာမဟုတ်ဘူးအကြောင်းအကျိုးဆက်ဆက်ဖြစ်အကြောင်းအကျိုးရှိလို့ဒီမြင်သိစိတ်ဖြစ်တာဖတ်တာဖြစ်တာဒီလိုသဘောပေါက်လာတယ်ပေါ့ဗျာဒါက တမာရိညာအကောက်မှနော်ဝိပဿနာရှုတတ်ကြဒါကြောင့်ဘုန်းကြီးတို့ပထမဆုံးတမာရိရအောင်အထုတ်ခိုင်းတာအဲ့ဒါပါတယ်တမာရိမရပဲနဲ့ဒါတွေကိုဒိသမြောင်မှတ်ဖို့ဒုက္ခမြောင်မှတ်အနတ္တမြောင်မှတ်ဖို့အကြောင်းကျိုးမြောင်မှတ်ဖို့ဆိုတာနည်းနည်းလေးခက်တယ်ဒါကြောင့်မို့ရှုမှတ်လို့မရဘူးလားဆိုရပါတယ်ဗျဒါပေမဲ့လို့ဘုန်းကြီးတို့ညံထဲမှာတကယ်မြင်ဖို့လိုပါတယ်ပါဇက်ကဆိုးနေုံနဲ့မဟုတ်ဘုန်းကြီးကပြောလို့သဘောပေါက်တာမျိုးမဟုတ်ဘူးဗျတကယ်ကိုကို ဗိုင်ညာနဲ့တိသွားတာမျိုးပိုကောင်းတယ်နော်ဘုလိုအဲဒီလိုလည်းဘုရားဆူဆိုင်မှနဲ့တမာရီအောင်လားဆူဆိုင်မှဟောတဏှာလောက်ကတ်သွားရင်နာရီလောက်ကတ်သွားပြီမှတ်ပါဗျာအချိန်ညာဝိပဿနာပြောင်းမှရပါတယ်အာယုန်နဲ့မဆီမှာမကတ်သေးဘဲနဲ့ဝိပဿနာမှတ်နေတဲ့ကနည်းနည်းခက်တယ်အသိဉာဏ်ဖြစ်ဖို့ဒါလေးမှထားမှာနော်ဟောတမာရီရလာတဲ့ခါကျတော့ဒီဈာတိစိတ်လေးမှလည်းတကဩဈာတိစိတ်လေးကအကြောင်းမရှိဘဲနဲ့သူ့အလိုလိုဖြစ်လာတာမဟုတ်ဘူး ဒုတိယကဖန်ဆင်းပြုလုပ်ပြီးတာလည်းမဟုတ်ဘူးဟောဒီနားကလည်းကောင်းလို့နော်အတန်ကလည်းရှိလို့ဒီဇာတိစိတ်ဆိုတာဖြစ်ပေါ်လာတာနားနဲ့အတန်တို့ကြောင့်ဇာတိစိတ်ဖြစ်ပေါ်လာတာဟာနော်ဇာတတဲ့ပုဂ္ဂိုလ်ဆိုတာလည်းမရှိဘူးတတ္တဝါဆိုတာလည်းမရှိဘူးဒါကဘာပြောလဲဆိုခုနကဒိဋ္ဌိကွာအောင်ကျင့်တော့တယ်သူကသူလိုလိုသဘောပေါက်လာတယ်သူကသူဘောဘောပေါက်လာရင်ဒိဋ္ဌိကလိုလိုကွာသွားတယ် အော်ဒါတွေကအကြောင်းနဲ့ကြိုးဆက်ဆက်ဖြစ်နေတာပါလားဆိုဉာဏ်နဲ့ရှင်းရှင်းလင်းလင်းကြီးမြင်တယ်ဗျသဘောပေါက်တယ်နော်နားရဲ့အတန်ရဲ့ဂျာတိစီရဲ့ဒီသုံးမျိုးပေါင်းစုံခြင်းကြောင့်အတန်ကိုကိုထင်ရှားတွေးထိပေးတဲ့ဒီခုနကဒီထဲမှာသောတာတဖတ်တာပေါ့ဒါလေးကထင်ရှားဖြစ်လာတာပဲဒါနဲ့သမားရိယကောက်မြင်တယ်ရှုမှတ်နိုင်တယ် ဒီတမရီအကောင်းလာရင်ဒီမှာကျတော့ဘုန်းကြီးတို့နားမှာလည်းအိဋ္ဌဒုက္ခနတ္တမြောင်မှအတန်အယုံမှာလည်းအိဋ္ဌဒုက္ခနတ္တမြောင်မှญาติစိတ်မှာလည်းအိဋ္ဌဒုက္ခနတ္တမြောင်မှတခါဘုရားအဲ့ပေါ်မှာတရှင်နန္ဒကဆိုဘုရားလိုချဟောတာဖြစ်တဲ့တွေ့ဗျာဗာမိတ်မယ်ဆိုတော့တဏဒိဋ္ဌိမာနကွာအောင်လည်းမှတ်ရမယ်။ရသော်မဟုတ်ဆရာတော်ရတော့သူကဒိဋ္ဌိကွာဖို့ဒီကဆောင်းပေးပြောပါတယ်။ဒါပေမဲ့ဘုရားဒီမှာက တဏှကွာဖို့လည်းရေးကြည့်တယ်မာနကွာဖို့လည်းရေးကြည့်တယ်တရားတော်ရှုမှတ်ပါရဲ့ဘုန်းကြီးဆိုလဲငါခန္ဓာကိုငါအကြောင်းအစာရည်တွေကိုဒါတွေကတဏှာနဲ့စွဲနေနေမယ်ဆုပ်ကင်ထားရင်လည်းတရားမရဘူးဒါငါသားလေးတာမယ်ငါသမီးလေးတာမယ်အစာရည်တွေကိုဒါတွေနဲ့ဆုပ်ကင်ထားရင်လည်းတဏှာနဲ့တွဲနေလည်းတရားမရဘူးဒါကြောင့်ဒါတွေကိုဖြုတ်ချဉာဏ်နဲ့ကြိုဖြုတ်ချမယ် ကြိုပြီးဖြုတ်ချလို့ရတယ်ဒုမဟုတ်တရားမှရင်လည်းဒီကြောင်းကျိုးတွေမြင်သွားရင်လည်းပြုတ်ကျသွားမှာပဲတရားရှိမှရင်လေတမာတိတွေအားကောင်းလာဘာတွေဖြစ်တတ်လဲဆိုဘုန်းကြီးတို့လက်တွေ့တော်ဟာပြောကြအောင်နားထဲမှာလေခါရတိတိတန်လေးဆိုရင်ဘာမှမကြောက်ဘူးတမာတိအားကောင်းလာပြီဆိုရင်တိတိတန်လေးရစပြီးတော့နော်တိုင်းကလေးနဲ့ကြားပြီးလန့်ဖြတ်သွားတာအဲ့လိုမျိုးဖြစ်တယ်အဲ့ဒါဘာလဲဆိုတော့ဒီသောတ द्वार နဲ့တတ္တာယုံဒီဟာရပေါင်းစုံ ကုန်တိုက်ဆိုင်မြဲနောက်ဇာတိစေပြေဒီသုံးမျိုးပေါင်းဆိုရင်ကြောင့်သောထတံဖတ်တစေတသိက်အတွေ့အထိကထင်ရှားလာတဲ့ခါကျတော့အဲ့လိုမျိုးသွားဖြစ်တာအရှင်ပြတချို့တို့တော့တွေဘာတွေဘာပြောမှကြတော့တွေဒိုင်းအောက်ပြုတ်ကြတာဘေးကလွန့်ဖြတ်သွားတယ်အဲ့ဒါပါလဲဆိုဖတ်တဲ့ဓာန်ကိုမခံစားနိုင်တဲ့သဘောပဲလန့်ဖြတ်သွားတယ်အဲ့ဒါမျိုးမှတ်တာနော် ဘုန်းကြီးတို့အစင်းတို့ဘာလို့ကြတခါမမြင်ချင်းဒီပုဂ္ဂိုလ်မမြင်ချင်းမျက်နှာလွှဲထားလို့ရအတန်ကြတော့တရားထုတ်တယ်ပိတ်ထားလို့လည်းမဖြစ်ဘူးနားလွှဲထားလို့မဖြစ်ဘူးဗျာကြားရင်တွေ့ထိမှုဖတ်တာကတမာရီအားကောင်းလေးလေးထင်ရှားလေးလို့ဒီလိုမှတ်ထားမယ်နော်ခုနဒီလိုတွေ့ထိမခံရင်တော့နားကိုတကူနဲ့တော့ပိတ်ထားမှရမှာပေါ့ဗျာဒါပါပဲအဲ့တော့ပြောချင်တာကတော့တမာရီအားကောင်းလာရင်ဒီ ဖတ်တာအတွေ့အထိတွေသိထင်ရှားတယ်လန့်သွားလောက်ခံစားရတယ်အဲ့ဒါလေးပြောချင်တာအဲ့ဒီချိန်တိုင်းကဖတ်တာသဘောထင်ရှားတယ်ဒါတော့ဒါကြောင့်တမာရီတမာရီတမာရီနဲ့ကမ္မထမ်းဆရာတွေကပြောကြရတော့ဗောဗျာအဲတော့အဲ့လိုအတန်ကကြားပြီးတွေးထိပေးလိုက်အတန်ကိုကြားပြီးတွေးထိဖတ်တာကတွေးထိပေးလိုက်တယ်တွေးထိပေးလိုက်ကနောက်ကလာပြီးဖတ်တာပစ္စဝေဒနာနော်ဖတ်တာကကောင်းတာလေးတွေးထိပေးရင်ကောင်းတဲ့ဝေဒနာခံစားရပါဗျာ ဖတ်တယ်ကမကောင်းတဲ့အာယုံတွေကိုတွေးထိပေးလိုက်ရင်မကောင်းတဲ့ဝိညာဉ်အတန်ဒီနေရာမှာကျတော့အော်ကောင်းတဲ့အတန်တွေတွေးထိပေးရင်အော်ကောင်းကောင်းပေါ့ဒီသချင်းတန်တွေကြိုက်လိုက်ဒီတရားတန်တွေကြိုက်လိုက်တာဒါမျိုးဖြစ်တာကောင်းတာခံစားအော်မကောင်းတဲ့တန်ကြီးကြားတယ်မကောင်းတဲ့တန်ကြီးဆဲတန်ကြီးဆိုးတန်ကြီးကြားတယ်အကြမကောင်းတာကြီးခံစားတယ်ဒါလည်းဖတ်တာတွေးထိပေးလိုက်တာပဲတခါကျတာမန်အာယုံခံစားရတာရှိသေးတယ်ပိတ်ခါပေါ့ ချမ်းကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်ဥပေက္ခဝင်တာကြအတိခတ်တယ်တိမ်မွေ့နေတော့မထင်ရှားတဲ့သဘောပဲအဲ့ဒါဥပေက္ခဝင်တာပဲအဲ့တမ္မာအယုံတွေးကြည့်ပေးလိုက်တဲ့အခါကျတော့ तू ကကောင်းတာဆိုတာမထင်ရှားဘူးပေါ့ဗျာအဲ့လိုမှတ်တာအဲ့တော့ဒီဖတ်တာကတွေးကြည့်ပေးခြင်းကြောင့်မို့ဝေဒနာ၃မျိုးလို့ဖြစ်တယ်ဒါလေးမှတ်တာပဲနော် မြင်သိစိတ်ကြားသိစိတ်အနန္တစားသိစိတ်ဖြစ်ခိုက်မှာဒီအတိစိတ်ပေါ့လေဝိညာဉ်6ပါးဖြစ်ခိုက်မှာဒုက္ခဝိညာဒုက္ခဝိညာဘုန်းကြီးတို့ဒီဗိဓမာလေးလာဝိညာနည်းနည်းသိမယ်နော်အဲဒီကကြဘာပါလဲဆိုမြင်သိစိတ်လည်းဥပ္ပခာကြားသိစိတ်လည်းဥပ္ပခာအနန္တစိတ်ဥပ္ပခာစားသိလည်းဥပ္ပခာနော်ကိုဋ္ဌိသိစိတ်မှာသူကဒုက္ခတော့ဒုက္ခလို့သိညိုကြဗိဓမာမှာကြအဲ့လိုသွားတာပေါ့ဗျာ အဲ့တော့အဲ့ဒီကိုနားလည်ထားတဲ့ပုံကုများကြရှင်ဘုရားญาติစိတ်တို့အဲမြင်သိစိတ်တို့ญาติစိတ်တို့အနန္တိစိတ်တို့သာတိစိတ်တို့ဖြစ်ခိုင်းမှာဒုက္ခဝေနာဒုက္ခဝေနာမဖြစ်ပါဘူးဗိဓမာမှာဥပိ္ပခဝေနာဖြစ်တယ်လို့ဗိဓမာတရားတော်မှာပြထားပါတယ်တဲ့အဲ့လိုမေးစရာရှိတာပေါ့အခုရှင်မြတ်ပြောနေတာဒီမှာဖတ်တာကြောင့်မို့ဖတ်တာတွေ့တိကြောင့်ဒီမှာနော် ဒုက္ခလည်းဖြစ်တယ်ဒုက္ခလည်းဖြစ်တယ်ဒီမှာစက္ခုမှလည်းနော်စက္ခု द्वार နဲ့ယူပေါင်းပေါင်းဆိုရင်ကြောင့်စက္ခုဉ္စေဖြစ်တယ်ဒီမြင်သိစိတ်မှာဒီမှာဝေဒနာမှာဒုက္ခဒုက္ခဥပ္ပကဟောကြားသိစိတ်မှာလည်းဒီသုံးမျိုးပေါင်းဆိုရင်ကြောင့်ဖတ်တာတွေ့ထိပြီးတော့ဒုက္ခဒုက္ခဥပ္ပကဝေဒနာသုံးမျိုးလို့ဖြစ်နေလို့ရှင်ပြပြောနေပါလားဒီလိုမေးစရာရှိမှန်ပါတယ်နော်ဒါပေမဲ့ဝိပဿနာရှုတဲ့အခါကျတော့ဘုန်းကြီးတို့ဒီ မြင်သိစိတ်အစဉ်တိုင်းတစ်ခုရှိတယ်ပေါ့တစ်ခုလုံးနော်ဒါတွေကတော့ခဏနာနားထောင်ပေးပြီးတော့မြင်သိစိတ်အစဉ်တိုင်းကပါလဲဘဝင်တွေဖြစ်မယ်ဘဝင်တွေကနေပြတ်သွားမယ်နောက်လှုပ်ရှားတဲ့စိတ်ကနေပြီးတော့ငြိမ်သက်တဲ့စိတ်ကလှုပ်ရှားတဲ့စိတ်ပြောင်းသွားမယ်အဲ့ဒါပြစ္ဆရာဝဆံအဲ့မှာရပြီပြစ္ဆရာဝဆံဝိထီပေါ့ပြစ္ဆရာဝဆံခေါ်တယ်အဲ့ရနေမြင်သိစိတ်ဖြစ်တယ် အဲ့ဒီကနေဒီဒီအာယုံကိုလက်ခံတယ်ဒီအစင်းအာယုံလေးလက်ခံတယ်တမ္ပရိဆိုင်တန်ဒီရဏစုံစမ်းတာပြီးတော့အော်ဒီဟာတော့ဘယ်သူပဲဘယ်ဝါပဲဆုံးဖြတ်လိုက်တယ်ကောင်းတဲ့အာယုံမဲ့ဆိုးရအာယုံမဲ့ဆုံးဖြတ်လိုက်အဲ့ကြမှာနောက်ကဇောကောင်းတာဆိုကောင်းတာခံစားမယ်ဆိုးတာဆိုဆိုးတာခံစားကုသိုလ်ဇောတွေအကုသိုလ်ဇောတွေဖြစ်တယ်ပေါ့ဗျအဲ့ဒီမှာထပ်ပြီးခံစားတာအဲ့တော့ဒီမှာကဒီတကူတဲ့ကွက်ရှုလို့မရဘူးဗျာ ဒီအစိတ်စင်တိုင်းညာဒီပိုင်းနဲ့တဏှနဲ့နဲ့တန်းဖြစ်နေပြစ္ဆလာဥစ္စာသောကုညံတမ္ပတယတာဏိယဝုထောဝုထောတိုင်အောင်ကုသိုလ်အကုသိုလ်မဖြစ်သေးဘူးဗျနော်နောက်ပိုင်းမှာကုသိုလ်ဆိုအကုသိုလ်ဆိုတာဖြစ်တာအဲ့တော့မြင်နေမြင်မြင်ချင်းမြင်နေမြင်နေမှတ်မှဟိုမြင်နေမြင်ကိုမျက်စိပဲမှတ်မှမြင်တဲ့အာယုံပဲမှတ်မှမြင်သိစိတ်ပဲမှတ်မှပေါ့မှတ်ပေါ့ရှုမှတ်ပေါ့ရှုမှတ်ရင်လည်းဒီ စိတ်စင်တန်းကြီးဥမာမြင်သိစိတ်မှတ်တယ်ဆိုတာစိတ်စင်တန်းကြီးဟာမြင်သိစိတ်ကိုဓာတ်ရိုက်မိခြင်းလည်းမိမယ်လွတ်ထွက်သွားရင်လည်းသွားနိုင်တယ်အဲ့ဒီနောက်မှာတမ္ပတိဆိုင်ရောက်ရင်ရောက်သွားမယ်တဏ္ဍိရဏရောက်ရင်ရောက်သွားမယ်ဥထောရောက်ရင်ရောက်သွားမယ်တတိလေးနဲ့ကတ်ရှုမှတ်နိုင်တယ်ဒါလေးကိုသိသွားမယ်ဆိုရင်တော့နောက်ကစောကကုသိုလ်စောဖြစ်တော့ပေါ့တတိလွတ်နေပြီဆိုရင်တော့လောဘပြည့်စရာအောင်ဆိုလောဘစောတွေစောမှာပေါ့ဒေါသပြည့်စရာအောင်ဆိုအခုချိန်ဆိုဒေါသစောတွေစောတာပေါ့အဲ့လိုမျိုးတွေဖြစ်တာတတိလွတ်တာပြန်နေနောက်ကလာပြီ အဲ့တော့ဒီဖြစ်စဉ်တရားလုံးကြီးကိုစိတ်ဖြစ်စဉ်တရားလုံးကြီးကိုရှုတယ်လို့ဒီလိုမှတ်ထားမယ်နော်အဲ့ဒီမှာတဏိရဏတို့ဝုတ်ထောတို့တဏိရဏတို့တဏိရဏဆိုပါတော့တဏိရဏပြီးတော့ဇောတဏိရဏကလည်းခုနဘာတွေပါလဲဆိုတော့ဒုက္ခလည်းပါတယ်ဇောမှာဆိုရင်တဏိရဏဇောတရားယုံတို့မှာဆိုရင်ဒုက္ခဝိနာပါတယ်ဇောဖြစ်ခိုင်မှာဆိုရင်ဒုက္ခဝိနာလည်းပါတယ်နော် ဒါကြောင့်ဘုရားဘုန်းကြီးတို့ဒီဝိတိဖြစ်စဉ်တိုင်းကိုကြည့်ပြီးတော့ဒုက္ခဝိညာဒုက္ခဝိညာဖြစ်ပုံများထည့်ပြီးဖော်ပြတာပါနော်မြင်သိစိတ်ဒါကြားသိစိတ်ကိုပြောမြင်သိစိတ်လည်းဒီတိုင်းပဲကြားသိစိတ်လည်းဒီတိုင်းပဲဒါမှနောက်နည်းနည်းလေးဘုန်းကြီးတို့ဒီဝိသုရိမေတို့ဘာလို့ ਨੇ အခြေခံမျိုးဘုန်းကြီးပြန်ပြောပါအောင်မြင်သိစိတ်ဖြစ်ခိုင်မှာဒုက္ခပဲဒုက္ခသဘောဒုက္ခသဘောထင်ရှားတယ် နော်ထင်ရှားခြင်းများသောအဘိဓမ္မာကခုနပြောလို့ဥပိ္ပခဝိညာဆိုထားပြီမြင်သိစိတ်ခန္ဓာမှာဥပိ္ပခဝိညာဆိုထားပြီပဲမလို့အကုသိုလ်ရဲ့အကျိုးခံစားနေရင်မခံစားတဲ့ဒုက္ခသဘောတက်ရောက်တာပဲနော်မကောင်းတာတွေမြင်ရပြီဆိုအဲ့ဒီမှာခံရပြီလေကိုယ်ကမကောင်းတာတွေခံစားရတာပဲနော်မခံနိုင်တဲ့ခါကျငိုကြွေးမိတမ်းနဲ့ဖြစ်မျိုးစိတ်ဆင်းရဲတဲ့ဖြစ်မျိုးကုကျင်လို့ဘိုးဖြစ်သည်ပိုတိတာသည် ဒါမြင်သိစေဖြစ်တိုင်းဒီဥပ္ပခာဝနာမကဘူးเนาะဒုက္ခလည်းဖြစ်တဲ့သဘောမျိုးသွားတွေ့တာအဲကြောက်စရာတွေမြင်မယ်လန့်စရာတွေမြင်မယ်မကျေနပ်စရာတွေမြင်မယ်အိုးမခံနိုင်တဲ့သဘောသိထင်ရှားတန်ဆိုးတွေကြားနေတယ်ပြင်းထန်တဲ့တန်တွေကြားလာတယ်ဟိုတချို့ဆိုနားတော်ပင်သွားတယ်သိသွားနိုင်တယ်နော်အပုံနာတွေရလာတယ်ဟောဒုက္ခဝနာထင်ရှားတာပဲနော်မကောင်းတာတွေစားနေရပြီနော် ဒီဆိုးရတဲ့အနံ့တွေရရင်ဒါလည်းခေါင်းကြိုက်တာခေါင်းခဲတာဒါတွေသိကြတာပေါ့ဗျဒါဒုက္ခဝနာခံစားဟောမကောင်းတာတွေမသိနဲ့စာစာမိလို့ရင်ဘာဖြစ်လဲသိကြပေါ့ပေါ့ဗျာဒုက္ခဝနာခံစားပိုင်လာတာလို့အစိတ်စားအစိတ်တွေပါတွေစားမိတော့သေလောက်အောင်တော့ခံစားသေနိုင်တော့ဒါကြောင့်မကောင်းတဲ့ဆင်မကောင်းတဲ့တန်မကောင်းတဲ့အနံ့မကောင်းတဲ့စားစရာဒီလေးမျိုးအာယုံဖြူဖြစ်တဲ့ ဥပေက္ခဝေနာဒုက္ခသဘောဖြစ်နိုင်ပါလေနော်ကောင်းတဲ့အာယုံအာယုံပြုပြီးဥပေက္ခဝေနာဒုက္ခသဘောလည်းဖြစ်တာပဲလှပ်ပါတဲ့နှစ်သက်စရာရှင်းလေးမြင်ရမယ်ဟောချမ်းသာဝိခဝေနာချမ်းသာတဲ့သဘောမျိုးဖြစ်နေကိုကြည့်ကျင်တာလေးကြည့်နေရမယ်ကိုနားထောင်ကျင်တဲ့တန်လေးနားထောင်နေရမယ်နော်ကိုနှစ်သက်တဲ့နံလေးတွေနမ်းရှူနေနှစ်သက်သဘောကြတဲ့စိတ်ဖြစ်တာပဲနှစ်သက်ခံစားရတာဖြစ်တာပဲ ကိုစားကျင်တာလေးစားနေသဘောကျတာပဲနော်ဒါကြောင့်ဘုကုသလဝိဘကုသိုလ်ရဲ့အကျိုးဖြစ်တဲ့ဒုက္ခသဘောကထင်ရှားတာပေါ့ဒါနဲ့ပတ်သက်ခုနဘုန်းကြီးဝိသုဒ္ဓိမေမဟာဒီကအဲ့ဒီမှာမိတ်သွားပါတယ်နော်ယုံညံ့တဲ့အကုသိုလ်ရင့်ကျက်တဲ့အကျိုးဖြစ်တဲ့အတွက်ဥပေက္ခဝနာဖြစ်ပေမဲ့လို့လည်းဆင်းရဲတဲ့သဘောရှိသည့်အဖြစ်ကြောင့် ယုံညံတိတာဖြစ်ရင်အဲ့ဒါဘုံညာခုနလိုဗမာလိုနားလျောင်ပြန်ပြောလိုက်တာပါပဲအဲ့ဒီဒိတ်ပဲနော်နောက်တစ်ခုကတကဘာပြောပြန်လဲဆိုဒီဥပ္ပခာဝေဒနာဖြစ်ပေမဲ့လို့အကုသိုလ်အကျိုးတွေဟာတဲ့အလိုမရှိရတဲ့အတွက်ဒုက္ခသဘောတက်ရောက်ပါတယ်ဒုက္ခကြတော့ဥပ္ပခာဝေဒနာဖြစ်ပေမဲ့လို့ကောင်းတာလေးကောင်းတဲ့အာယုန်တွေတွေ့တဲ့အခါကျအလိုရှိနေတဲ့အတွက်ဘာဖြစ်ဒုက္ခသဘောမျိုးဖြစ်သွားတယ် ပြီးတော့မှခွန်ကြီးတို့ဝိညာပစ္စယတဏှာပေါ့နော်အဲအဲ့ဒီအဲ့ဒီချိန်မှာဒီဝေဒနာကိုမမှတ်နိုင်ရင်လည်းနောက်ကဘာဖြစ်လာလဲတဏှာထဲမှာအဲ့ဒီဝိညာပစ္စယတဏှာဖွဲ့မှာပေါ့လေခုနဝေဒုရိမက်ကပြောတာကတကယ်လို့ဝေဒနာမှလည်းမမှတ်နိုင်တော့ကတဏှာဖြစ်တော့ဒါပဲအဲ့ဒါနောက်မှပြောကြတော့ခုကတော့ဒီကြားတဲ့အာယုန်တွေပဲတိကထားပြောတာနော် ကြားတာလေးကို ရှုနေရင်ဓာတိစိတ်လေးကိုရှုနေရင်ရှုတဲ့အခါမှာခုနကမျက်စိမှာနားမှာလည်းရှုနိုင်တယ်ဟိုအတန်မှာလည်းရှုနိုင်တယ်ကြားသိစိတ်လေးမှာလည်းရှုနိုင်တယ်ဘယ်လောက်ထိရှုရမလဲနေစာဒုက္ခအနတ္တမြောင်အ ਨੇ ဆုံးတော့တမျိုးတော့မြောင်ရှုပေါ့အဲ့လိုမြင်သွားရင်လည်းတဏှာဒိဋ္ဌိမာနာလည်းကွာပါတယ်နောက်ကြောင်းကျိုးတဘာဝမြောင်လည်းရှုရတယ်အဲ့ဒီသုံးမျိုးပေါင်းဆိုရင်ကြောင်းဖို့ ဒီကြားတဲ့အာယုံလေးဟာတွေ့ထိပေးလိုက်တဲ့ခါမှာလန့်ဖြတ်သွားတဲ့သဘောမျိုးဒါဖတ်တာဖတ်တာဖတ်တာပြီးစရာဝေဒနာဖတ်တာကနေကောင်းတဲ့အာယုံတွေ့ထိပေးမယ်မကောင်းတဲ့အာယုံတွေ့ထိပေးမယ်ကောင်းဆိုတမ္မာအာယုံတွေ့ထိပေးမယ်ဒါဥပ္ပခဝေနာ ဖြစ်ပါတယ်ဒီဥပ္ပခဝေနာတွေနဲ့ပတ်သက်ပြီးတော့ဒါလည်းမှတ်ရပါတယ်မမှတ်လို့ရင်တော့ခုနကနောက်ကတဏဖြစ်လာဝေဒနာဖြစ်စရာတဏအဲတော့တပန်းချင်းခွဲပြောကြတော့ဗျာ ခုနပြောခဲ့တာဘုန်းကြီးတို့နာမဝိညာဉ်ဖတ်တာဝေဒနာ ဖြစ်ပုံကိုပြောပြီးပါပြီခုတခါဘာပြောကြံလဲဆိုနှာခေါင်းမှာဝိညာဉ်ဖတ်တာဝေဒနာဒါလေးဖြစ်ပုံဒါလည်းခုနအတိုင်းပဲခုနဆတ်စကတုတ်တန်အတိုင်းကြည်ထားရုံပဲနော်ပါဠိကျတော့ဘုရားကဂာနင်းစာပရိစ္ဆာခန္ဒီစာဥပ္ပစီတိခန္ဓာဝိညာဏကိုနှာခေါင်းကြည်တာတရားလည်းရှိရမယ်အနတ်အာယောလည်းရှိရမယ် အဲ့ဒီနှာခေါင်းနဲ့အနံ့ကိုပေါင်းစုံတိုက်ဆိုင်မိလာတဲ့ခါကျအနံ့တိတဲ့စိတ်ဖြစ်ပေါ်လာလို့ဒါကာဝခန္ဓာဝိညာဉ်စိတ်နော်ကာဏပတာရကာဏပတာရကာဏဓွာရကာဏယနာအတူတူပဲပေါ့ဗျအဲ့ဒါကကိုယ်ခန္ဓာကိုယ်မှာရှိနေတယ်အနအာယုံကဗိဓာယရဏဒါအပြင်ဘက်မှာရှိတယ်အဲ့ဒီနှစ်ခုပေါင်းစုံတိုက်ဆိုင်မိလာတဲ့ခါကျ အနံ့တိတဲ့စိတ်ကာဏဝိညာဉ်စိတ်ကဖြစ်တယ် အဲ့ဒီခန္ဓာဝင်ဒီသုံးမျိုးပေါင်းစုံလာတဲ့ခါကျတော့ဘာဖြစ်လာလဲစေတသိက်အတွေ့အထိဖတ်တာတွေဖြစ်လာဒီအတွေ့အထိတွေကဟိုကောင်းရင်ကောင်းသလောက်ထင်ရှားတယ်မကောင်းရင်မကောင်းသလောက်ထင်ရှားတော့ခုနပြောခဲ့ပြီအနာအာယုံကလည်းဒီအနာကတိတ်ဆိုးလာခေါင်းမူလာတွေပါတိအောင်ဖြစ်လာတာပဲခေါင်းမူလာအစိမ့်နာဆိုရင်တော့အသေးတော်သွားနိုင်တယ်ဒါဖတ်တာရဲ့ပြင်းထန်ချက်တွေပေါ့ဖတ်တာပြီးစရာဝေဒနာဒီဖတ်တာနေပြီးတော့ ကောင်းတာယုံတွေးထိပေးမယ်မကောင်းတာယုံတွေးထိပေးမယ်အကောင်းဆိုတမ္မာယုံတွေးထိတာအနတ်ကိုအကြောင်းပြုပြီးတော့အနတ်အတွေ့အထိဖတ်တာကောင်းတဲ့အနံတွေ့ထိပေးမယ်မကောင်းတဲ့အနံတွေ့ထိပေးမယ်တာမန်အာယုတာမန်အနံကိုတွေ့ထိပေးမယ်နောက်ကဝေဒနာဖြစ်တယ်ဒီလိုမှတ်ထားဖို့ပြတာဝေဒနာဒါကဘာပြောရလဲနှာခေါင်းမှဝိညာဉ်ဖတ်တာဝေဒနာဖြစ်ခြင်း အဲသူအတွင်းနဲ့သူမှတ်ထားမှာနော်သာလာနာပစ္စယဖတ်တော့ဒါကိုဘုန်းကြီးကကျဲချက်ပြောရတာပေါ့ဗျာနော်ဒီမှာတော့ရှိတဲ့ဆတ်စေကသုတ်တံလို့ဆိုရင်တော့ဗြဟ္မဒွါရအနေကိုဖတ်တာကြော်ပြောသွားတာမြေဒီတရားတော့ဟောဒီဆတ်စေကသုတ်တံကြောင့်အဲ့ဒီတည်းပိုရှင်းသွားပြန်တယ်။အမြဲတရားတော်တွေကြည့်တဲ့အခါကျတဏှာနဲ့သွားပြီး ပြောလို့မရှင်းဘူးဗျာ။အခုလိုဒုက္ခနာနဲ့ဒုက္ခနာနဲ့သူကြည့်လိုက်တာအင်မတန်ရှင်းတာ။ဟိုကကြတော့ဟုတ်လားပဲ။မူရင်း အဲ့နဲ့ကြိုက်အောင်ပဲပြောရရင်နှာခေါင်းမှာဒီဖတ်တာဖြစ်တယ်ဆိုတော့ကြော်ပြောရတဲ့အခါကျနားလည်းဖို့ခက်တယ်ပေါ့နောက်ကြည့်လိုက်ဒီမှာသလာယနာပစ္စယဖတ်တော့ပြီးတော့ဇေဝယနာပစ္စယဖတ်တော့ရှာရှာကြောင့်ပေါ့စားစရာ အတွေ့အထိဖတ်တာဖြစ်တယ်ဒီမှာလည်းကြော်ပြောတာတကယ်တမ်းကျတော့ရှာနဲ့အရာသာစားစရာ ပေါင်းစုံတွေ့ထိရတယ်အဲ့လိုတွေ့ထိမှစာတိစိတ်ကဖြစ်တယ်အဲ့ဒီသုံးမျိုးပေါင်းစုံရင်ကြောင်းမှဒီဇေဝါစားစရာရဲ့အတွေ့အထိဆိုတာဖတ်တာဆိုဖြစ်တာပဲအစားစရာအတွေ့အထိဖတ်တာတယ်ထင်ရှားတယ်နော်ဟုတ်လားချင်းတာဆိုသိသိတာတယ်စားလိုက်ဟိုမှာချင်းနဲ့ခံစားမှုကထင်ရှားတယ်ချိုးရင်လည်းချိုးတာခါရင်လည်းခါတယ်အာစိုက်ရင်လည်းကိုပဲဆိုဩနေတော့တချို့ဆိုရင် သူများဆက်စားတယ်နော်ခေါင်းကချွေးပြန်နေတဲ့ပုံကိုယ်တွေကလည်းရှိသေးသူမစားဘူးဒီတော့သူများချင်စားတာကြီးဟာသူမှခံစားမှုတွေကိုတစ်မျိုးဖြစ်နေမျက်နှာတွေရှုပ်မဲ့နေနော်ဒီစားစရာဟိုကိုယ့်အကိုသိတာနိုင်တာတော့မသားမသိတဲ့အစားအစာတွေစားမိပါပြီလေအာနာဩရာယောဂဖြစ်တာဒါတွေခံစားအစိတ်ပြတဲ့အစားအစာတွေစားမိသေးတာဒါတွေဒီ ဖတ်တာတွေ့တယ်အဲ့မှာသိထင်ရှားအဲ့လိုမှတော့အဲ့ဒီဖတ်တာအတွေ့အထိကနေတခါပါဖြစ်လာတယ်ကောင်းတာတွေ့ထိပေးမယ်မကောင်းတာတွေ့ထိပေးမယ်ကောင်းဆိုတမန်ကောင်းဆိုမဟုတ်တဲ့တမန်တွေ့ထိပေးဖတ်တာပြစဝေဒနာဒီလိုမှတ်ထားပြီးတဲ့ခါကျတော့အောက်သွားမယ်နော် အာယနာ6ပါးလုံးသွားမှာသက္ခာယနာသောတာယနာခန္ဓာယနာစေဝယနာကာယယနာ ဒါခဏခဏပြောရတဲ့ကြောင့်မှတ်မိအောင်လို့ဒီစာစကတောက်တာနဲ့ရှင်းလို့ဒီဟာလေးကိုယူပြောနေကာယနာဆိုကိုအကြည်ဓာတ်ခေါ်တယ်ဒီကိုအကြည်ဓာတ်နဲ့အတွေ့အထိထင်ရှားတဲ့အတွေ့အထိလေးတကူကိုလာတွေ့ထိပြီဆိုရင်တွေ့ထိသိစေကဖြစ်တာပဲနော်ဒီစေကဒီမှာမိုးဆရာတော်ရယာနာကောင်းစိတ်တော့နော်ခါလေးယာရာနာရာကောင်းတာဒါမျိုးလေးတွေပေါ့ကောင်းတာဆိုတာဒါလေးတွေ့ထိသိစေစိတ်ဖြစ်တယ်သူကလို့ပြောတာ ကောင်းတဲ့ကောင်းယူကာယဝိညာဉ်စိတ်ကအကောင်းဆုံးနှမျိုးရှိတာကိုကောင်းတာကိုတွေးရတဲ့စိတ်ရှိတယ်မကောင်းတာတွေးရတဲ့စိတ်တယ်ဒါမျိုးကိုနှမျိုးရှိနေဒုက္ခသာဝကာယဝိညာဉ်စိတ်ဒုက္ခသာဝကာယဝိညာဉ်စိတ်ဒီလိုပြောသွားတာကိုအဲ့ဒီသုံးမျိုးပေါင်းဆိုရင်တော့ကကာယတံဖတ်တာဒီအတွေ့အထိတွေကလည်းဒီအာဟောကောင်းတာနော်တွေ့ထိတွေကတာမန်တွေ့ထိပြီးနော်မတိတာကြံ့ကြံ့ကြံ့တွေ့ထိပြီးလိုက်ဟုတ်လား ဒုက္ခဖြစ်တယ်ခုနအတိုင်းမှတ်ထားအောင်နော်အဲတော့ဒီမှာတွေ့ထီးတဲ့ဖုထဘာယုံပေါ့နော်ဖုထဘာယုံအားလေးကြည့်မယ်ဖုထဘာယုံကအတွေ့အထိထင်ရှားတဲ့အတွေ့အထိဗြဟ္မာဒီခန္ဓာကိုယ်ကြီးမှာရှိတဲ့ယုတ်ကတော့ကိုယ်အကြည်ယုတ်ပေါ့လေ အဲ့ဒါကိုအတွေးတီတစ်ခုခုကလားဘုရားဘာယုဆိုတာဒီမှာဘာပြောရလဲမှတ်ထားဖို့ရေးရေးတွေးထိစရာယောဂအဲ့ဒါတွေကအဘောဓကဝါပထူီအဘောဝါယောပေါ့ပထူီဒီယုတ်တရားဘာလဲဆိုဒိဋ္ဌိယုတ်ကပထအဘောဓကျန်တဲ့ပထူီဒေဇောဝါယောပေါ့ဗျာဒီဒီယုတ်သုံးမျိုးမှတ်တာနော်ဒီအဘောကတွေးထိလို့မရဘူးဆိုပြီးတော့ အသင်းညိုနည်းနည်းလေ့လာမယ်နော်ဒါမှကိုကနားလေအသင်းညိုမလေ့လာမိတော့မလွယ်ဘူးပထဝီကျန်းကျန်းထန်းထန်းလာထိမှသူကတွေ့ထိကထင်ရှားတာတာမန်ထိအောင်လည်းမသိဘူးနော်ပထဝီဓာတ်ရဲ့သဘောပါလေမာရာပြော့တာကြမ်းတာချောတာမာမာကြီးကလာထိမှသူကထင်ရှားတယ်ပြော့ပြော့လေးလာထိရင်သိမသိတာကြမ်းကြမ်းကြီးကလာထိမှပိုထင်ရှားတယ်ပေါ့နော် ပြောပြခုနကချောချောလေးရလာပြီးတော့ချော့မော့နေတဲ့ရာဟုတုကလာထီတိတ်မသိတာပေါ့ဒါကိုပြောချင်တယ်မာရာပြောတာလေးတာပေါ်တာဂျန်နာချောတာလေးလေးရလာထီနဲ့သိတာပေါ့ပေါ့လေးလာဝါကွန်းလေးနဲ့လာထီနဲ့တိတ်မသိတာအဲ့ဒါပြောချင်တော့အဲ့ဒါဘုဒ္ဓဘာယကာယဓာရကိုအကြည်တကိုဒီဘုဒ္ဓဘာယကပထဝီဓာတ်အနေနဲ့ခက်ချမ်းချမ်းလာခက်ချမ်းချမ်းပထဝီဓာတ်တွေထီနဲ့သိနိုင်တယ်တေဇောပူမှုအေးမှုဆိုတဲ့ တိတ်ပူလောင်တာတွေတိတ်အေးတာတွေထီနေဒါထင်ရှားတော့တာမန်အေးတာလေတာမန်ပူတာတော့ကမသိတာဗျာဝါယောတတွန့်ကံမှုသဘောထောက်ထားတဲ့သူနော်တွန့်ကံတဲ့သဘောမျိုးလေးဝမ်ပိုက်ထဲမှာတွန့်ဝင်သွားတဲ့သဘောမျိုးအဲ့မှာထိတာထင်ရှားတာခန္ဓာကိုယ်မမကြီးထောက်ထားတဲ့မျိုးနေရနေထောက်တာအဲ့ဒါမျိုးထင်ရှားတယ်လို့ပြောတာပါအဲ့ဒီ အာဘောဓကတော့စံတတ်လို့မရဘူးဒါကြောင့်မို့ဒီဒွိဋ္ဌိယောဂခုနကပြောတယ်ပထဝီပါလေတေဇောဝါယောဒါမျိုးလေးမှတ်ထားမယ်နော်အဲအဲ့ဒီလောက်နဲ့ကာယတံဖတ်တာကိုယ့်ရဲ့အတွေ့အထိကြောင့်မနောကဒီဘုဒ္ဓဘာသာအတွေ့အထိလေးကကျဉ္ဉ္ထအတွေ့အထိပေးလိုက်ကောင်းတာအတွေ့အထိပေးမယ်မကောင်းတာအတွေ့အထိပေးမယ်တမ္မာတွေ့နောက်ကဝေဒနာဖြစ်တာပေါ့ဗျာဖတ်တာဖြစ်စရာဝေဒနာဒီလိုမှတ်မယ် နောက်ဆုံးတစ်ခုသွားကြမယ်မနောဓာတမနာယရဏမနောဓာတမနာယရဏမှာဝိညာဉ်ဖတ်တာဝေနာဖြစ်တယ်ဒီလိုမှတ်ထားဒါကိုဘုရားဘာဟောလဲဆိုမနင်းစပြိစ္ဆာဓမ္မေစဥပိစတိမနောယန္တာတော့ဒီသစ္စကတော့ကိုဘုန်းကြီးပြန်ဖတ်ပြတာပါတိဏ္ဏတဂတိဖတ်တော့ဖတ်တာပြေစာဝေဒနာဒါကတော့ဒီသစ္စကတော့မှာဟောထားတဲ့တရားတွေပဲဒီ မနောဓာတာဆိုမနောဘဝင်အကြည်စိတ်လေးကိုခေါ်တယ်နော်ပြီးတော့ဓမ္မယုံကြံတွေးစရာအာယုံဒီနှစ်ခုပေါင်းဆိုစိတ်ကူးအာယုံပေါ့ဗျာမနောဘဝင်ကြီးတက်လျာဘယ်မှာပြည့်လာလဲဆိုဟရိယဝတ္ထုဟရိယဝတ္ထုနှလုံးသားပေါ်မှာတီးနေတဲ့မီးနဲ့လက်တစ်ဖက်လောက်ရှိတဲ့သွေးပေါ့အဲ့ဒီဘဝင်ကြီးတက်လေးဒါလေးကလည်းဒီကုလုံးပြန့်နေတယ်အဲ့ဒီဘဝင် ဟရိယဝုထုဆိုတဲ့သူ့ရဲ့အကြည်လေးပါဖြစ်တဲ့ဘဝင်စိတ်ပေါ့အဲ့ဒီဘဝင်စိတ်နဲ့ကြံတွေးစရာအာယုကြံတွေးစရာအာယုနဲ့ပေါင်းစပ်လိုက်တဲ့ခါကျတော့ကြံတွေးတဲ့စိတ်တွေဖြစ်တယ်ပေါ့ဗျာပြောရရင်တော့စိတ်နှလုံးနဲ့စိတ်ကူးအာယုနှမျိုးပေါင်းစုံလိုက်တဲ့ခါကျတော့ကြံတွေးစိတ်ဖြစ်တယ်ဒီလိုမှတ်တာစိတ်နှလုံးကဆိုတာဘာလဲဆိုပရိသန္တိတိကရိယရလာတဲ့ဘဝင်စိတ်လေးပြောတာ ဒီစိတ်လေးကကံစွမ်းရှိတော့မသိမချင်းသူကဆက်တိုက်ဖြစ်နေတာဟုတ်တယ်အဲ့ဒီစိတ်လေးကဘယ်မှာပြောလဲခုနဟာရိယဝတ္ထုဟိုမှာမိပြီးဖြစ်တယ်ဟာရိယဝတ္ထုဆိုတာလက်တစ်ဖက်လုံးရှိတဲ့သွေးလေးအဲ့ဒီလေးကလည်းလဲပတ်နေတာအဲ့ဒီကြံတွေးစိတ်ဆိုတာအဲ့ဒီကြံတွေးစိတ်နှလုံးနဲ့ကြံတွေးစရာအောက်ပေါင်းစုံလို့ဖြစ်လာတယ်ဒီလိုမှနော်ကြံတွေးစရာအာယုံကမပေါ်လာဘူးဆိုရင် ဒီဘဝင်စိတ်ကဒီဘဝင်စိတ်ပြဆက်တက်ဆက်မပြဖြစ်နေတာပေါ့အိပ်ပျော်နေတဲ့ကမေမျောနေတာဒီဘဝင်စိတ်တွေကျဖြစ်နေနိုးလာတဲ့ခါကျတော့ဒီအတွေးစိတ်ရဲ့ဈာမှာဘဝင်စိတ်ကဖြစ်နေသေးတယ်ခုနဝီထီကြည်လိုက်ပေါ့နော်သကုတရဝီထီပြီးတော့ဘဝင်ကျသွားတယ်နောက်ကြံတွေးစရာအောင်တွေပေါင်းလာတယ်ဒါမျိုးတွေကဆက်မပြဖြစ်နေဘဝင်တွေရရပြီးအတွေးစိတ်တွေပေါ်လာတယ် ဝင်စိတ်ရှိမှကြံတွေးစိတ်ကရှိတာလို့ဒီလိုမှတ်တော့ဘဝင်စိတ်ရကြံတွေးစရာစိတ်မရှိအမြဲတမ်းဖြစ်နေတယ်မဟုတ်လားလို့ဒီလိုတော့မေးစရာရှိတော့ဘဝင်စိတ်ကအမြဲတမ်းဖြစ်နေမှန်တော့ကြံတွေးစိတ်ဖြစ်ဖို့ရမှာဒီဘဝင်စိတ်ကိုမှီးမှဖြစ်နိုင်တော့တခါတည်းကျတော့လေဘုန်းကြီးတို့အိတ်ချင်ပြီးတွေးတွေးဝေးထိုင်နိုင်မှဖြစ်လို့ဘာမှမတွေးပဲဘာအတွေးမှမဖြစ်ဘူးပြဒါလိုမျိုးတွေလည်းရှိတာပေါ့လေ ခါပြန်တွေးနေပြီနော်ဘာအတွေးမှဘာစိတ်ကူးမှမပေါ်တဲ့တွေ့ဝေထိုင်မှန်မှုတွေလည်းဖြစ်တော့ဒါတော့ချွင်းချက်ပါမယ်ဒီလိုဖြစ်နေတာတော့ဗာလဲဆိုကြံတွေးစိတ်ဖြစ်နိုင်လောက်ဘဝင်စိတ်ကအမကောင်းလို့ဘဝင်စိတ်ကရှိပေမဲ့လို့ရှိရမရဘူးပေါ့ဗျာအဲ့လိုပဲမှတ်ထားအာယောအစ်ကထင်ရှားလာတဲ့ခါကျရင်အဲကြည့်လိုက်ပေါ့နော်ဒီမှာဝီထီဖြစ်ပုံနဲ့ကြည့်လိုက် ဇဂုရဝီတိပြီးတဲ့အခါကျဘဝင်ဖြစ်တယ်ဝင်ပြီးမှနောက်တတဝီတိဖြစ်တယ်ဒါကမနောက်တော့နောက်တမနောအကြံတွေးတဲ့အာယုံကအဲ့ဒီမှာဖြစ်တယ်ပရမမြင်သိစိတ်စင်တာဖြစ်တယ်ဘဝင်ကြပြီးရသွားတယ်နောက်တကကြံတွေးတဲ့မနောရဝီတိဖြစ်တယ်သူကလည်းဘဝင်ကြပြီးရသွားနောက်တကြံတွေးတဲ့မနောရဝီဘဝင်ကြပြီးရသွားသူကဝီတိတစ်ခုနဲ့တစ်ခုကြားမှာလည်းဘဝင်တွေကဖြစ်တယ်အဲ့ဒါတွေကလည်းသိဉာဏ်နဲ့ကသိပ္ပိတိတာအားလုံးမှတ်ထားမှာ အဲတော့ပြောချင်တာတော့ကြံတွေးစရာအာယုံဟာဘဝင်စိတ်ရှိမှဖြစ်တယ်လို့ဒီလောက်ပဲမှတ်ထားပါဗျာဒီဒါကြီးပြောနေမှတ်နေတယ်ဟိုခက်ခဲပေါ့မှတ်ရတာနည်းနည်းခက်တယ်အဲဒါကြောင့်ကြံတဲ့ဟာလေးကြော်ပြောပါဒီကြံတွေးစရာစိတ် ပရိသန်နေစိတ်ပေါ့ဗျာနော်စိတ်ဖြစ်ပုံစိတ်ဖြစ်ပုံခုနကကြံတွေးစရာစိတ်ဖြစ်ပုံလေးတွေကိုဘုန်းကြီးတို့ဘာအဘိဓမ္မာမှာじゃဘာပြောလဲဆိုပင်ကူအိမ်နဲ့ပင်ကူပမာဥပမာပေးထားတယ်ပင်ကူအိမ်ပင်ကူဥပမာလေးတွေပေးထားတယ်ပေါ့ထက်ကရာကအဲ့ဒါလေးကိုလည်းဘုန်းကြီးတို့လေ့လာကြအောင်ပင်ကူဟာ အိမ်ပြုတ်လို့တဲ့အခါအိမ်ရဲ့အလဲခေါ်မှာဝက်နေချင်းလေးတွေချင်းဝက်ပြီးတော့သူကအိမ်လေးတွေလောက်တယ်ပင်ကိုကလည်းအိမ်လောက်တယ်လောက်ပြီးတော့အိမ်ဖွဲ့ပြီးအိမ်လောက်ပြီးသွားရင်ဘာလောက်နေလဲဆိုတော့အလဲကောင်းတော့မှဝက်နေတော့အဲ့ဒီမှာချင်းလေးချင်းလေးပိုးအောင်ငယ်လေးတဲ့သူ့ရဲ့ပင်ကိုဝင်တိုးလာရင်သူကပင်ကိုမြင်နေတဲ့ဖမ်းလိုက်တာဖမ်းပြီးတော့ဒီအကောင်ရဲ့အသွေးသားကိုစားစားပြီးတော့ သူဝတ်နေကြအလဲကောင်ပြန်ဝတ်နေလိုက်တာသူအိမ်မှာတိုးဝင်လာတဲ့အကောင်မှန်သမျှဒီနည်းနဲ့ဖမ်းယူဆတ်တော့ပြီးသူ့နေရာသူနေတာဒီလိုပဲအတွေးစိတ်မနှောဝဉ္စိတ်ကဒီနှလုံးသားတွေကလက်တစ်ဖက်လောက်ရှိတဲ့သွေးပေါ်ခရယဝတ္ထုပေါ်မှာမှီပြီးတီးပြီးဖြစ်ပြနေတယ်ဖြစ်ပြနေတော့ပင့်ကိုရဲ့အလယ်မှာဝတ်နေရတဲ့တူတော့ဗောဗျ အင်္ဂုကအမြင်တွေနဲ့ဘေးပောင်ကြီးမှာရှိတဲ့အမြင်တွေအမြင်တွေဟာသူ့ရဲ့အမြင်တွေကဘေးပောင်ကြီးမှာရှိတဲ့အမြင်တွေနဲ့ဘိုးအလဲဘိုးမြင်တွေတက်ဆက်ပြီးဆက်နေတယ်လို့ပဲနှလုံးသားကထုတ်လို့တဲ့သွေးကလည်းဒီကုလုံးပြန့်နှံ့နေတယ်ပေါ့ဗျာမျက်စိနဲ့အစဉ်ပေါင်းစုံတိုက်ဆိုင်မိလာတဲ့ကနှလုံးရောဂါတီးနေတဲ့ဘဝင်စိတ်ကထလာပြီးတော့မြင်သိစိတ်ဘာဖြစ်တယ်။နော်အဲ့ဒီကနေဘာဖြစ်ခုနပြောတဲ့ စကုလာတာမြင်သိစိတ်အစဉ်တိုင်းဌာနတိုင်းနဲ့တန်ဖြတ်သွားတယ်။ဟာမြင်သိစိတ်ဖြစ်ပြီးကပြီးပြီးပါတကဘဝင်ဘဝင်ပြန်ကြသွားတယ်ခုနဝီထီလေးပြန်ကြည့်တယ်။ဘဝင်ပြန်ကြသွားတော့ဘာရောက်သွားနှလုံးသားမှာပဲပြန်ရောက်သွားပြန်။နော်တခါကြံတွေးစရာအဲ့ဒီနှလုံးသားရောက်ပြီးတော့ကြံတွေးစရာကြံတွေးစိတ်ကဖြစ်လာတယ်။မနောဒရာဝီထီစိတ်ခေါ်တယ်။အဲ့ဒီဖြစ်လာတဲ့အခါကျတခါ ကြံတွေးစိတ်တွေတိုင်းတိုင်းဖြစ်တယ်အဲ့ဒီကြံတွေးစိတ်တွေရပ်သွားတဲ့အခါကျဘုံဝင်မှာပြန်ရောက်ပါဗျာဘုံဝင်အာရုံမှာပြန်ကတ်နေတာအဲ့လိုမျိုးနော်နားနဲ့အတန်ကြားတော့လေဒီတိုင်းပဲကြည်လိုက်နားနဲ့အတန်ကြားလို့ရင်ဒီဘုံဝင်အာရုံကထလာပြီးဒီဒီအဲကြားသေးသေးတမ္ပတိအတန်တွေကဘုလို့တန်းတန်းနဲ့ဖြစ်သွားတယ်အဲ့ဒီအာရုံတွေရပ်သွားပြီးဆိုဒီဘုံဝင်စိတ်လေးကသူ့ရဲ့နှလုံးအိမ်မှာပြန်ပြီးတော့နေပြန်တယ် ဟာတခါကြံတွေးစရာအာယုံပေါ်လာပြီဆိုတော့နောက်ကအဲ့ဒီကနေပြီးတော့တခါကြံတွေးတဲ့ဟာပေါ့အာယုံကြံတွေးနေအဲ့ဒါရပ်သွားပြန်ဆိုငကိုသူ့ရဲ့အရိယဝတ္ထုပေါ်မှာဖြစ်တဲ့သွေးပေါ်မှာနော်ပြန်ပြီးတော့ဒီပုံစီတဲ့ဖြစ်နေတယ်ဒီလိုပဲမှတ်ထားပါဗျာပြောချင်တာတော့ဒီအာယုန်တကုနဲ့တွေးထီတိုင်းတွေးထီတိုင်းဒီလှုပ်ရှားတဲ့ပုံစိတ်ငြိမ်သက်တဲ့ပုံစိတ်တွေလှုပ်ရှားတဲ့ဝိရိစိတ်တွေဖြစ်တယ်ပြီးကကြတော့ ဒီစိတ်တွေဖြစ်သွားပြီဖြစ်ပြီးတော့ရပ်သွားရင်သူ့ရဲ့ငကိုနေရာပဲဒီဖွင့်စီလေးပြန်နေတယ်ဒီလိုမှတ်ထားပါဗျာအဲတော့ဒီမှာလိုရင်းကတော့မျက်စိနဲ့မြင်စရာဆင်းအာရုံပေါင်းစုံပြီးတော့ကဘာဖြစ်လဲမြင်သိစိတ်ဖြစ်တယ်မြင်သိစိတ်ဖြစ်ပြီးတော့ဘာနောက်ကကြံတွေးတဲ့စိတ်ဒီမှာကြည့်လိုက်မျက်စိနဲ့အဆင်းအာရုံပေါင်းစုံပြီးမြင်သိစိတ်တန်းတန်းတန်းနဲ့တန်းဖြတ်သွားတယ် တန့်ဖြစ်သွားပြီးတော့ကမြင်သိစိတ်ဖြစ်သွားတယ်ပေါ့မြင်သိစိတ်ဖြစ်ပြီးနောက်ပိုင်းကျဘာဖြစ်လဲအဲ့ဒီပုံကနေရအဲ့ဒီကနေရသွားတော့ဘုံစိတ်ပြအဲ့ဒီကနေတခါကြံတွေးတဲ့စိတ်ကပြန်ပြီးဒါတွေကိုပြန်စဉ်းစားပြန်တယ်ပေါ့ဗျာအဲ့ဒီမျိုးဖြစ်သွားတယ်ပြန်စဉ်းစားတော့အတွေးစိတ်တွေဖြစ်တော့နားနဲ့အတန်ကြတော့လေဒီတိုင်းပဲဈာတိစိတ်တွေဖြစ်တယ်ပြီးတော့မှဒါတွေကိုပြန်တွေးတဲ့စိတ်ဖြစ်တယ်ဒီလိုပဲအဲ့တော့ဒီမြင်သိစိတ်ဈာတိစိတ်နန္တိဇာတိ အဲ့ဒီစိတ်တွေမဖြစ်တဲ့ခါကျရင်ဘာဖြစ်လဲကြံတွေးစိတ်ကြဖြစ်နေတခါတည်းအတွေးလွန်နေဒီမြင်စရာအောင်နေကြားစရာအောင်နေတောင်မှမမြင်တော့တဲ့မကြားတဲ့သဘောတွေဖြစ်တာပေါ့ဗျမမြင်မဲ့မသိပဲဖြစ်တာထီးစရာအာယုံရှိရတဲ့နဲ့ကိုယ်စိတ်တွေမှာထီးတဲ့သဘောမထင်ရှားဘူးပေါ့နော်အရေးကြီးတဲ့ကိစ္စဟိုဘုန်းကြီးတို့စဉ်းစားကြည့်လိုက်ပေါ့အဲ့ဒီအချိန်မှာစဉ်းစားနေရင်ဘာဖြစ်လဲအဲ့လိုတော့မပြောတဲ့သဘောမျိုးတွေဖြစ်လာတော့ ဒါကဘာဖြစ်လဲအတွေးစိတ်တွေလွန်ကဲနေလို့ပဲနော်ဒီအတွေးစိတ်တွေမှာဘုန်းကြီးတို့ဘဝင်နဲ့အာဝဆန်းဆိုဟရိယဝတ္ထုနှလုံးနဲ့စိတ်ကြွအယုံများမှီပြီးတော့ဆက်တက်မပြတ်ဖြစ်နေတယ်ဆိုကြည့်လိုက်ခုနကမနောရဝုထိတွေကြည့်လိုက်ပေါ့နော်မနောရဝုဆန်းကြကျတော့ဘာဖြစ်လဲဆိုဒီအတွေးစိတ်တွေဟာအာဝဆန်းလည်းပါတယ်ဘဝင်စိတ်လည်းပါတယ်ဝိထိတွေကြည့်လိုက်တဲ့အခါကျအဲ့မှာကြည့်လိုက် ဒီအတွေးစိတ်တွေးတယ်ဆိုတော့မနောဝဇ္ဇံတွေးတာပဲနော်ဘဝင်စိတ်တင်အတွေးစိတ်ကဖြစ်တာမို့မနောဝဇ္ဇံကလည်းပါနေမနောဝဇ္ဇံနဲ့ဆင်ញင်နေဆိုတွေးတာပဲနော်အဲ့တော့ဘဝင်စိတ်နာဝဇ္ဇံဆိုတဲ့ဒီဟာဟရိယဝတ္ထုစိတ်နှလုံးနဲ့စိတ်ကူးအာရုံများမှီပြီးတော့ဒီအတွေးစိတ်တွေအဆက်မပြတ်ဖြစ်နေတယ်ဒီလိုလေးမှတ်ဖို့ဗျအဲ့တော့အတွေးစိတ်ကိုရှုမှတ်နေရင်တွေးသိစိတ်ကပျောက်သွားလိုက်ဖြစ်လာလိုက် ဒီလိုမမြဲတဲ့သဘောတွေညံနဲ့မြင်နိုင်ပါတယ်ရှုမှတ်တတ်မှာနော်မရှုမှတ်တတ်ရင်လည်းသူမမြင်ဘူးပြီးတော့စိတ်နှလုံးအာယုံနဲ့ကြံတွေးစရာအောင်တော့ပေါင်းစုံမြဲကြံတွေးစရာဖြစ်လာတာပဲဒီသုံးမျိုးပေါင်းစုံကြောင့်စိတ်ကူးနဲ့မအာယုံတွေ့ထိပ်ပြီးတဲ့ဖတ်တဲ့သူကဖြစ်လာတာပဲဒါတွေလည်းရှုမှတ်ပေးနေပေးနေတဲ့သဘောပေါက်လာတယ်ကြံတွေးစရာအောင်ကောင်းတာလေးတွေ့ထိပ်ပြီးဒါဝေဒနာတွေဖြစ်လာတယ် မကောင်းတာတွေတွေ့ပြီးရင်လည်းဝေဒနာဖြစ်လာတယ်တဏှာတွေတွေ့ပြီးတော့ဝေဒနာဖြစ်လာဒါလည်းသိတာပါတယ်နော်အဲ့မှာဖတ်တကကောင်းတဲ့အာယုံတွေ့ထိပါပါပြောမယ်ဒုက္ခဝင်နော်ဖတ်တမကောင်းတဲ့အာယုံတွေ့ထိပြီးရင်ဒုက္ခဝင်နော်ဖတ်တကတာမအာယုံတွေ့ထိပြီးလို့ရှိရင်တော့ဥပ္ပခဝင်တာနော်ဥပ္ပခဝင်တာကじゃနည်းနည်းလေးတိမ်မွေ့တယ်မထင်ရှားဘူးမထင်ရှားတော့ तू ကခက်တာပေါ့ဗျာ အဲ့ဒါကိုသက္ကာရီမာရီကြတော့မိဂဗရဝလင်စနနီးဆိုပြီးတော့ဝိခာဝနာတိပုံလေးကိုမိဂဗရဝလင်စနနီးနဲ့ဝိခာဝေတိနိုင်တယ်ဆိုတာဒါလေးကိုထုတ်ပြကြတယ်ပေါ့ဗျာအဲ့ဒါလေးနည်းနည်းပြောမယ်ဒီဘာဖြစ်လို့လဲဆိုဒီဥပိ္ပခာဝနာတိမ်မွေ့နေတဲ့အတွက်မထင်ရှားဘူးအဲ့တော့မထင်ရှားတဲ့တဘာနဲ့သိနိုင်တယ်ဆိုမိဂဗရဝလင်စနနီးဆိုအဲ့ဒါဘာလဲဆိုတော့ သမင်တကောနဲ့ကြောက်ဖြာယူတက်ပြေးတယ်ဗောဗျာအဲ့ဒီသမင်ချီယာခံပြီးသမင်ကဘယ်ဘက်ပြေးတယ်တိအောင်လောက်တာပါနော်အဲ့မှာကြောက်ဖြာပေါ်တက်သွားတဲ့အတက်ချီယာတွေ့မယ်အဆင်းသွားတဲ့ဆင်းချီယာတွေ့မယ်သမင်ချီယာခံပြီးပေါ့အဲ့တော့အလဲကောင်းချီယာတော့ပျောက်သွားတာဗောဘယ်ဘက်ကိုဆင်းတယ်လဲဆိုတော့ကြောက်ဖြာတွေကိုပတ်ပတ်လဲလိုက်ရှာတော့အဲ့တော့ အတဲ့ရာဆင်းရာကြည်ပြီးတော့အလဲကောင်းမှာသမင်ဖြတ်သွားတယ်ဆိုတာသိရတယ်လို့ပဲဒါကိုမိကပရာဝန်စ္စလာနီးခေါ်တယ်ရှုမှတ်နေရင်လည်းဘုန်းကြီးတို့ဒုက္ခသဘောလည်းထင်ရှားတယ်ဒုက္ခသဘောကလည်းထင်ရှားလာတယ်တခါတခါကျဒုက္ခသဘောလည်းမထင်ရှားဒုက္ခသဘောလည်းမထင်ရှားအဲ့ဒီလိုချိန်ကာမျိုးတွေရှိတယ်တိတ်တိမ်မွေ့နေတယ်ဒါဥပ္ပခာဝင်တာခေါ်တယ်မထင်ရှားတော့တိမ်မွေ့နေတယ် အဲ့ဒီသဘောဥပ္ပခာဝေဒနာဒါသိတာနိုင်တာပဲနော်ဒုက္ခသဘောကထင်ရှားနေသိတာတယ်ဒုက္ခသဘောလည်းထင်ရှားနေသိတာခါကြတော့ဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်တိမ်မွေ့နေတယ်နုညံ့နေတယ်အရာမထင်ရတဲ့အရာမသိတာအဲ့ဒါမျိုးဝေဒနာကိုဥပ္ပခာဝေဒနာဆိုတာဒါမျိုးလေးမှတ်တာအဲ့တော့ဒီနေရာပြောချင်တာအတွေးစိတ်အတွေးစိတ်ဆိုတာကပေါ်လာတယ်ပေါ်လာတယ်ဘုန်းကြီးရှုဖို့လိုတယ် အဲဒီချိန်မှာဆိုဘုန်းကြီးတို့အတွေးတွေကပို့ပြီးပေါ်နိုင်သေးတယ်အဲတော့အတွေးစိတ်ဆိုပါလေနှလုံးသွင်းမှုနဲ့နှလုံးသွင်းမှုဆိုဟရိယဝတ္ထုဘဝင်စိတ်ကိုပြောတယ်တွေးစရာအာရုံရှိလို့ဖြစ်ပေါ်လာတာအကြောင်းမဲ့တက်တက်ဖြစ်ပေါ်လာတာမဟုတ်ဘူးတူတယောက်ကဖန်ဆင်းလို့မဟုတ်ဘူးအကြောင်းတရားတွေကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားတက်တက်ပဲဆိုနားလေသဘောပေါက်ရှုရအောင်ကြံတွေးနေ နေလို့ကြံတွေးစရာကိုရောက်ပြီးတွေ့ပေးနေတဲ့ဖတ်တာသဘောကလည်းအဲ့မှာရှုမှန်ရှုမှန်နဲ့တွေ့လာနိုင်ပါတယ်ဒီဖတ်တာသဘောကောင်းတဲ့အောင်တွေ့ထိပြီးဟိုစိတ်ချမ်းသာတဲ့ခံစားမှုဖြစ်လာမကောင်းတဲ့အာယုံတွေ့ထိပြီးစိတ်ချမ်းသာတဲ့ခံစားမှုတွေဖြစ်နေဒါတွေလည်းတွေ့နေရမယ်သိနေရမယ်ရှုမှန်နေသိတာပဲတွေ့ထိပေးမှုတွေချမ်းသာတော့ခံစားမှုတွေဆင်းရဲတော့ခံစားမှုတွေဒါတွေကရှုမှန်ရှုမှန်နဲ့ဩငါကောင်အတ္တကောင်လည်းမဟုတ်ပါလား အကြောင်းအကျိုးတိုက်ဆိုင်လာတဲ့အကျိုးတရားတွေပဲလို့ဒီလိုသဘောပေါက်နားလည်လာလိမ့်မယ်။ဒါကြောင့်မို့စေကုတွေးကိုရှုမှတ်ပါ။တမာရီအားကောင်းလာတဲ့ခါကျရင်စိတ်နာရင်တွေးထိပေးနေတဲ့ဖတ်တာသဘောထင်ရှားတာတွေ့နိုင်ပါလေ။နော်ဒီစေကုတွေကဗမာပြည်ရောက်သွားရင်လည်းစိတ်ထဲမှာဗမာပြည်ဆိုတဲ့အာယုန်နဲ့တွေးထိပေးနေတယ်လို့ကိုသိတာပဲ။မကျင်တတ်စရာအာယုန်တွေးလဲအာမကျင်တတ်စရာအာယုန်ကိုတခါလေးတွေးထိပေးတယ်လို့တခါလေးချက်ချင်းကြီးကိုဖြစ်လာတော့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 ဒါတွေဒီသဘောတွေလည်းနားလည်သဘောပေါက်နိုင်မှာနော်အဲ့ဒီခါကျရင်ဒီလိုနားလည်တာရင်ဆင်းရဲတဲ့မလို့ခြင်းနဲ့ဆင်းရဲတဲ့လိုခြင်းစရာမရှိတဲ့အရာပဲဆိုတဲ့အားတွေဒါသဘောပေါက်လာဒီအတွေးစိတ်တွေကဝိညာဉ်အတ္တကဝိညာဉ်ကောင်ပုတ်ပဲမဟုတ်ပါလားဆိုသဘောပေါက်လာအဲ့ဒီလိုသိအောင်အထောက်အောင်နော်ဒီနေ့ဒီလောက်နဲ့တော်ကြောင်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြံအထောက်နိုင်ကြသဖြင့် မညာဖုံညာနိဗ္ဗာန်ကိုရလို့ရောက်လာနေကြတဲ့ပုံကောင်များဖြစ်ကြပါစေ။ဟုတ်ပြောပြီးတယ်ဆိုပြီး